29ရက်17လပိုင်း2021ခုနှစ်နေကင်းနှစ်နာရီမှတင်းရှိပြီဦးဇင်းတို့ဘက်မှာတော့ဒီနေ့ဦးဇင်းတို့တရားတော်မှာအပေါင်း သူတော်ကောင်းတို့တွေရသော်ဖျားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်များကို ဟောကြားပေးပါမယ် ဘုံတော်နန္ဒကံတော်နန္ဒညံတော်နန္ဒဒီကိုတော်နန္ဒစัจ java လာကဘာမြေမိုးပြမြန်ကျိုးမြနန္ဒဒီကိုတော်တို့နဲ့ပြည့်စုံတော်မူသောမြတ်စွာဘုရားရှင်တရားမင်ပိုင်ခြင်းဖြစ်တော်မူသောမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဘုရားမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟောကြားတော်မူခဲ့သောတရားဓမ္မများကိုဘုရားတပည့်တော်ဟောပြောခွင့်ပြုတော်မူပါမြတ်စွာဘုရားဘုရားတပည့်တော်သည်ကောင်းမြတ်သော စိတ်စေတနာဖြင့် ရသော်ဖျက်ရှင်ကိုရောမြတ်ကြီးဟောကြားတော်မူသောတရားတော်များကိုတရားတော်မှာအပေါင်းသူတော်ကောင်းတို့အားဟောကြားပေးပါမည်မြတ်စွာဘုရားရသော်ဘုရားဟောကြားတော်မူခဲ့သောတရားတော်များကိုတရားတော်မှာအပေါင်းသူတော်ကောင်းတို့သည်နာယူနိုင်ကြပါစေနာယူနိုင်သည့်အတိုင်းလည်းကြင်ကြံနိုင်ကြပါစေကြင်ကြံနိုင်သည့်အတိုင်းလည်းပဲမတရားဘုရားတွေကိုထွတ်ထွေ၍သိမြင်နိုင်ကြပါစေယနေ့ ဟောကြားပေးမယ်တရားတော့ဦးဇင်းတို့ဘုဟုပုတ်တိကသောနာထေရီမာကြီးရဲ့ဘဝအကြောင်းဒီအကြောင်းလေးကိုစဉ်းစားတာကဦးဇင်းတို့အခုရှုမှတ်နေတဲ့32ကုဋ္ဌာသကမ္မထံဒီကမ္မထံနဲ့ပေါက်မြောက်သွားတာရဲ့လောကဓာမုံတိုင်းနေရိုက်ခတ်တဲ့အခါကျတော့ဘဝကိုများသောအားဖြင့်အရှုံးပေးခြင်းတည်သွားပြီးတာပဲတချို့တလေဆိုရင် ဒါမျိုးတွေဖြစ်ကြတယ်အဲ့ဒီလိုဘဝကိုအရှုံးပေးတာတွေမဖြစ်စေခြင်းဘူးဘဝဆိုတာလောကရန်နဲ့ကမွေးကြတယ်လောကရန်နဲ့ဖက်မွေးကြရတယ်သေတော့လေလောကရန်နဲ့ဖက်ပြီးသေကြတယ်အဲ့တော့ဒီလောကရန်နေကြားထဲမှာနေရတဲ့ဥစဉ်တို့တွေဟာဘလို့လောကရန်ပဲလာလာ လာတဲ့လောကရန်ကိုရင်ဆိုင်ပြီးတော့အဲ့ဒီလောကရန်ကနေမှာ အဆိုးဆက်မလုပ်ဘဲနဲ့အကောင် ဖြစ်သွားအောင် လုပ်နိုင်တဲ့အရေးအချင်းတွေအဲ့ဒါမျိုးတွေဖြစ်စေခြင်းနဲ့နောက်ပြီးတော့ကြိုးစားမှု အားထုတ်မှုနေရာမှာငါတကြည်ပြီငါတော့တရားရတော့မှာဟုတ်တော့နောက်ဘဝမှာနောက်ဖျားရှင်ထဲမှာဆိုတဲ့မျောလင်းချက်မျိုးမလုပ်စေခြင်းကြီးကြီးငယ်ငယ်တရားဆိုတာလွတ်ရင်ရတာပဲ ဒါတွေကိုနမူနာရသေးခြင်းလို့နော်နောက်ပြီးတော့သာသမီတွေနဲ့ပတ်သက်တဲ့အကြောင်းအရာတွေဒါတွေကိုလည်းခပြုပါစေခြင်းလို့ဦးဇင်းတို့အခုဒီဘုဗောဓိကသောနာထေရီမာကြီးရဲ့ဘဝစัจကြောင်းကိုဦးဇင်းယနေ့ညဟောပြပေးပါမယ်အဲ့တော့တာဝတိမြို့မှာသောနာဆိုတဲ့ဓမ္မကြီး အင်မတန်ချမ်းသာတယ်တထေကတော်ကြီးသူ့ရဲ့အတိတ်ဘဝတုန်းကလည်းလွန်ခဲ့တဲ့ကဘာတသိမ့်ထက်က ပါရမီကို ကဘာတသိမ့်ပါရမီဖြည့်ထားတာလွန်ခဲ့တဲ့ကဘာတသိမ့်ထက်မှာပွင့်တော်မူတဲ့ဘရုမုတ်တရမြတ်စွာဘုရားရှင် ကိုတော်မြတ်ကြီးရဲ့ပွင့်တဲ့အချိန်ကာလတုန်းကအဲ့ဒီတုန်းကလည်းအင်မတန်မှချမ်းသာတဲ့ အမျိုးသမီးပဲမြတ်စွာဘုရားရှင်ကိုရောမြတ်ကြီးနဲ့တန်ဃာတော်အရှင်သူမြတ်တွေဆုံးပင့်ပြီးတော့ကတ်တယ်လှူဒန်းတယ်လှူဒန်းပြီးတော့အဲ့ဒီထဲမှာဝီဒိယနဲ့အင်မတန်ကြိုးစားပြီးတော့အထုတ်တဲ့ဘိက္ခုနီမတက်ရောက်ကိုမြတ်စွာဘုရားကငါဖရာ သာသနာတော်တွင်မှာ အာရထဝီရိယဆိုတဲ့လုံးလပြင်းထန်ကြိုးစားအထောက်တဲ့နေရာတော့သောနာအဲဒီဘိက္ခုနီမသည်အတာဆုံးလို့အဲ့ဒီမှာအဲ့ဒီအမျိုးသမီးတယောက်ကိုအစ်တက်တက်ပေးတာကိုကြည့်ပြီးတော့အဲ့ဒီသောနာထေရီမရဲ့အလောင်းကသဘောကျခဲ့တာ။အော်သာသနာမှာဒီလိုကိုကြိုးစားပြီးဒီလိုအထောက်တာပဲ။အဲ့ဒီလိုကြိုးစားပြီးတော့အထောက်တဲ့ လုံလဝီရိယမျိုးကိုတော့ငါနှက်သက်လိုက်တာလောကဆိုတာဘယ်လုတ်ပဲလုတ်လို့လေဝီရိယမပါရင်ရကိုမရဝီရိယမပါလို့ကတော့တောသုံးအောင်ပိုင်ဆိုးတဲ့ချင်းတယ်မင်းတောင်မှအိတ်နေရင်သူ့ပါဇက်ထဲဘယ်သားကောင်မှဝင်မလာဘူးဝီရိယကရှိရတယ်ကံလည်းရှိရတယ်ဉာဏ်လည်းရှိရတယ်ဝီရိယလည်းရှိရတယ် မတရားဖို့တရားကိုလိုချင်ပါတယ်ဆိုတဲ့ပုံကိုယ်တွေမှန်သမျှဟာလဲကံဉဏ်ဝိရိယ၃ပါးပြည့်မှရတာကံတစ်ခုတည်းရှိတယ်ဆိုရုံနဲ့လည်းမရဘူး။ကြောင့်ဘုရားလက်ထက်ကတတိတတယောက်ယဟန္တာဖြစ်နိုင်တဲ့ကံကြီးရှိပါရဲ့တန်းနဲ့မိုးယူတောက်စားပြီးတော့နေပြီးတော့နောက်ဆုံးတော့ခွက်လက်ဆွဲပြီးတောင်းစားပြီးတည်သွားတယ်ဘုရားရောက်သွားတာ။ပါရမီကံရှိတယ်ဝိရိယမရှိလို့ဝိရိယမရှိလို့မရဘူး။အခုတော့ အော်ဘုရားရှင်သာသနာတော်တွင်မှာဝီရိယနဲ့ကြိုးစားပြီးတော့အထုတ်တာနော်ဝီရိယတွေအဲ့ဒီလိုကြိုးစားအထုတ်တော့ဒီမျိုးသမီးကဲ့သို့ငါလည်းဖြစ်ချင်လိုက်တာဖြစ်ချင်လိုက်တာဖြစ်ချင်လိုက်တာဆိုပြီးတော့အဲ့ဒီဆန္ဒအဲ့ဒီဆန္ဒရှိပြီးတော့မြတ်စွာဘုရားနဲ့တန်ဃာတော်အရှင်သူမြတ်တွေအိမ်မှာပြင်ဆုံးကပ်ပြီးတော့မှအဲ့ဒီစုကြီးကို တောင်းခဲ့တာ ရသော်ဘုရားအနာဂတန်တညံတော်ကြီးနဲ့ကြည်လိုက်တဲ့အခါကျတော့จิตမီကဘာတသိမ့်ထက်မှာဂေါတမဗုဒ္ဓဘုရားရှင်ပွင့်တဲ့အချိန်တင့်ရဲ့ဆူတောင်းပြည့်ပြီးတော့အဲ့ဒီမှာနိဗ္ဗာန်ဝင်ရလိမ့်မယ်ဝမ်းသာလိုက်တာတဲ့ကဘာတသိမ့်ပါရမီဖြစ်ရမယ်ဟာတခါတည်းမတတ်ဖန်ရောက်တော့မှကြာနေတာစိတ်ထဲမှာကြည်နူးခဲ့ရတာဝမ်းသာခဲ့ရအဲ့ဒီလိုနဲ့သူ့ရဲ့ဘဝမှာကြိုးစားမှုအားထုတ်မှုနဲ့ပတ်သက်တဲ့ စုကို တောင်းတော့တန်တရာလုံးကြိုးစားခဲ့ရမှာပဲသူလဲအဲ့တော့အခုဒီဘဝရောက်တော့တာဝတိလူလာဖြစ်အင်မတန်မှချမ်းသာတယ်အိမ်အောင်ကြပြီးတော့တာသမီ10ရောက်ရခဲ့တယ်တာသမီ10ရောက်ရပြီးတော့မှဒကာကြီးကယဟန်ပြုတ်သွားတာ ဒကာကြီးကယဟန်ပြုတ်သွားပြီးတော့ဒီသားတွေသမီးတွေနဲ့ရွှေတဲလဲငွေတွဲလဲနဲ့သားတွေသမီးတွေပြုစုစောက်ရှောက်ပြီးတော့နေရင်သားသမီး10ယောက်ရပြီးတဲ့အချိန်ဟိုဘက်အသက်ရွယ်ကလည်းရအသက်80ကျော်80လောက်ဖြစ်အဲ့ဒီအချိန်လောက်ရောက်တော့သားတွေသမီးတွေကအမေအမေတယောက်တည်း ဒီတိုင်းနေလို့မဖြစ်ဘူးသားတို့သမီးတို့အလှကြပြုစုမယ်မေရဲ့အမေရှိတဲ့ဟာတွေခွဲတာပေးလိုက်တော့တယောက်တည်းဘယ်သူမှပြုစုမဲ့လူမရှိစောင့်ရှောက်မဲ့လူမရှိအမေဒီတိုင်းနေလို့ဘယ်ဖြစ်မှာတော့တယောက်တစ်လှည့်သားသမီးတွေပြုစုမှာပေါ့စောင့်ရှောက်မှာပေါ့အမေအတွက်ဘာပူစရာလိုလဲလာပြောတော့ငါနင်တော့မယုံပါဘူးငါဖန်ကပဲကောင်းပါတယ်တော်နေငါမြေထိန်ခိုင်း ဟိုလောက်ခိုင်းဒီလောက်ခိုင်းလောက်ခိုင်းနေအောင်မယ်သူပေးဘူးသူကလည်းကိုကလည်းမပေးတော့တခါနေပြန်ရောနောက်တခါလာပြန်ရောသားတွေသမီးတွေဟမ်အမေဟိုကလေးချက်ကျွေးမယ်ဒီကလေးချက်ကျွေးမယ်နဲ့လာကြလာပြီးဝိုင်းပြီးတော့တခါချော့ကြပြန်မေဒီတိုင်းနေလို့အမေအတွက်ဒုက္ခများမှာဆိုလို့ပြောတာပါအမေသားတွေသမီးတွေခွဲတာ ပေးသမ်းပါမေရဲ့ဘာလို့မှလဲဒီတိုင်းကြီးသားတွေသမီးတွေတိန်သည်တိန်သည် ပြုစုကြမယ်စောင့်ရှောက်ကြမယ်ဟိုသမက်တရားရောချွေးမတရားဟာစောင့်ရှောက်ပါမယ်ပြုစုပါမယ်အမေမပူစမ်းပါနဲ့အဲအကုန်သားသမီးလိုသဘောထားပါအကုန်ပြောကြဆိုကြယုံသေးဘူးသူကလည်းနှစ်ကြိမ်ထိတော့နော်ယုံမှုမဖြစ်ဘူးငါတော်နေကြတော့သားတို့သမီးတို့ဆိုတာနော်တရားမို့ရှေ့ကသူတော်ကောင်းတွေကအာဆုံးမထားတာတွေရှိတော့သူလည်းမှတ်ထားပါဗောနော်အဲ့တော့သုံးခါမြောက်လောက်လာပြီးတော့ သားတွေသမီးတွေချွေးမတွေသမက်တွေအကုန်လုံးလာပြီးတော့တောင်းညဆိုကြပြောကြအမေရဲ့အမေအတွက် ရှေးရေးကြည့်လို့ပါဆိုပြီးတော့တခါတည်းပြောကြဆိုကြပြီးတော့တခါတည်းအမေခွဲပေးပါဒီသားတွေသမီးတွေအိမ်တအိမ်တအိမ်ကဲတလစီစားတော့မှနှစ်ပေါက်သွားမှအမေဘာမှမပူနဲ့အဲ့တော့သားတွေသမီးတွေတလှည့်သည်ကြွေးကြမဲမွေးကြမဲစောင့်ရှောက်ကြမဲအမေ ကဲဘာမှမပူနဲ့ဆိုတော့ဒကမာကြီးကလည်းယုံယုံတော့အကုန်ခွဲပေးတာအကုန်ခွဲပေးပြီးတော့အိမ်နေလှက်ပတ်လိုက်စားတာဗောပထမတလတော့ကြည်ပြူသေးတာဗောနောက်တလကျတော့မကြည်ပြူတော့ဘူးအဲဟိုကညူဇူလာလိုက်ဒီကစောင်းမြောင်းလာလိုက်ပေးတော့ကတော့ငါတို့ပိုးပေးတာမဟုတ်ဘူး ရက်ကတရက်ဘိုးနေပြန်ပြီအင်းပေတော့ကတော့ဟိုကြတော့အတူတူသားကြီးဆိုပြီးအပိုပေးတာမဟုတ်ဘူးငါသမီးအထွေးဆုံးဆိုအပိုလည်းပေးတာမဟုတ်ဘူးအခုကြတော့နေပြန်ပြီဩအဲ့တော့သမီးကလည်းအခုပြောသလိုပဲယောက်ျားသဘောမတူလို့ယောက်ျားလည်းအမျိုးသမီးကသဘောမတူလို့ ਨੇ အမျိုးမျိုးပြောကြဆိုကြပြောကြဆိုကြကဲ ငါတော့သွားပြီသာသမီယုံဇုံလုံးကန်းဆိုတာနော်သာသမီယုံလိုက်မှဇုံလုံးကန်းတဲ့ဘဝရောက်သွားပြီဘာမှကိုမျောလင့်ချက်မရှိဘူးတဲ့သောနာဆိုတဲ့အမျိုးသမီးကြီးအိမ်နေအိမ်နေတိုင်းသွားပြီးတော့နေရတဲ့အခါကျတော့လည်းမြေထိပ်ပေးရတော်နေရေခတ်ပေးပါအောင်တော်နေဟိုဟာလှုပ်ပေးပါအောင်ငရုတ်သီးထောင်းပေးပါအောင် အမျိုးမျိုးခိုင်းညစေကြအချိုးမပြေရင် အဲ့ဒါတော့အသက်ကြီးပြီဒီလောက်မှမသိဘူးလားဟိုကချွေးမကပြော သမက်ကစူးသာသမီးကငေါ့ဘဝမှာဆင်းရဲလိုက်တာဆင်းရဲလိုက်တာဆင်းရဲလိုက်တာเนาะကြောင့်မို့ရှေ့ကသူတော်ကောင်းတွေကအဲ့ဒါလင်္ကာလေးတွေကြောင့်မို့ဆက်ခဲ့တာမယွင်မှန်းလှဤလောက၌မိဘကိုပင်ဥစ္စာမြင်မှခင်မင်းမြတ်လေး သားတို့မွေ၏တဲ့နော်ပေ၍မရှိမိဘတို့အားတမိသားလည်းထံပါဥယမကတုံလျင်းရှောင်ကြကွင်းဤတဲ့ရှိရသူတော်ကောင်းနေဒါတွေကို ကြည့်ပြီးစက်ခဲ့တာနော်မရွေးမှန်လားဤလောက၌မိဘကိုပင်ဥစ္စာမြင်မှခင်မင်လေးမြတ်ခင်မင်မြတ်လေးသားတို့မွေဤသားတွေတမိတွေကအမေဖေတွေ ဥစ္စာရှိမှကျွေးမွေးခြင်းကြတာတဲ့အဲ့ဒါကြောင့်ကြည်ကြည်ပေါင်းဆုတ်တာကြတာနော်ဒီမကြီးတွေနော်ကိုရှိတာလေးဆုတ်တာဆုတ်တာဒါမှဟလားอืมမြေလေးတွေမြေလေးတွေသားသမီးတွေမြေပိုပြုတ်သူမှဟလားနော်ဒါရှိရသူတော်ကောင်းတွေအဲ့ဒါတွေမြင်လို့စက်သွားတာနော်အဲ့ဒါကြောင့်မို့ပဲ၍မရှိမိဘတို့အားတမိသားလဲထံပါဥယမကတ်တုံလျင်ရှောင်းကြွေဤတဲ့ ဒါအခုဖြစ်တာပဲဥစဉ်အိန္ဒိယမှာနေတော့အိန္ဒိယကလကတ္တာနေဟောပဲဘန္ဒူရာအဲ့ဒီမြို့ရောက်တယ်စန္ဒီနီကေတန် University ဘက်ကိုသွားရင်းနဲ့အဲ့ဒီမျိုးရောက်တော့အဲ့ဒီကဒကမကြီးတယောက်ကဥစဉ်ကလကတာဒကမကြီးတွေနဲ့ခင်တော့ဒကာလေးကြောင်းဥစဉ်နေတဲ့အိမ်လေးမှာလာလာဆွန့်ကတ်ကြသူတို့ဒီရောက်တော့ဝမ်းသာတာအဲ့ဒါနဲ့သူ့ရဲ့ချွေးမလေးက သူကလည်းသားတယောက်ရှိတာချွေးမက သူတို့ကအိန္ဒိယဆိုတော့ရိုတီစားတာကိုရိုတီစားတဲ့အခါကျတော့တဲ့သူ့ကိုကျွေးတဲ့အခါမှာညကကြံတဲ့ရိုတီကို ပြန်နှွေးပြီးတော့မှသူကကြားမှာညှက်တာပေါ့အပေါ်အသစ်ရိုတီအဲအောက်ကမသိမသားလေးကြားညှက်ကျွေးတော့တပည့်တော်တက်တက်လုံးရိုတီစားလာတာလေတဲ့ဒါကမနေ့ကလားဒီနေ့လားတော့သိတာပေါ့တဲ့နော်သူသူသူ သူချွေးမသူအဲ့လိုလုံးလုံးကျွေးလို့သူကသိတာပေါ့တဲ့ဒါတတလုံးရိုတီစားလာတာမနေ့အကြံနေငါကျွေးတာနော်သိခံပြီးဒီလိုပဲစားတာပဲတဲ့ဒါလေးမျက်နာနဲ့ဆိုတော့ဒါလေးစိတ်ဆင်းရဲမှာဆိုလို့ဒါလေးကလည်းဒီတရားရှိတာသူ့တဲ့ဆိုတာရှိသေးတယ်တဲ့ဟာပြောပြပါဦးလို့ဆိုတော့အဲ့ရှိကကွင်းကြီးလည်းညှို့ထိုးပြအဲ့ဒီကွင်းကြီးတဲမှာတဲ့ပြီးခဲ့တဲ့လကအဲ့ဒီမှာတခုဖြစ်တယ်အဲ့ဒီမှာ သူ့သားနှစ်ယောက်ရဲ့သမီးတစ်ယောက်ရဲ့အဲ့ဒီအဖိုးကြီးကအဲ့လိုပဲအမွေတွေတောင်းကြတာလေအဲ့ဒါအဖေအမေလည်းမရှိတော့အဖေတယောက်တည်းသားတို့သမီးတို့အိလာစားပြီးတော့နေပါအဖေအမွေတွေပေးပါဆိုပြီးတော့ဝိုင်းတောင်းကြတာနဲ့ဆိုဖေကလည်းယုံပြီးအမွေတွေအကုန်ခွဲပေးတာအဲ့ဒါတလှတိန်တလှတီတာစားဖေဘာမှမပူနဲ့လို့ပြောရတယ်အဲ့ဒါပထမတလှအဲ့ဒီသမီးအိမ်မှာသွားနေတယ်စားတယ်ជីជីပြူပြူပဲတဲ့ဒုတိယတလှအဲ့ဒီမှာသားအိမ်မှာ အဲနောက်တလသားအိမ်မှာသားနှစ်ယောက်သမီးကတစ်ယောက်ဆိုတော့အဲ့ဒါပထမဆုံးလမှာတော့ဟုတ်နေတာနောက်တခါနောက်ထပ်တလအလှည့်ကြလို့သွားတဲ့အခါကျတော့ဘာလို့လာလဲလို့ပြောရတယ်ဘာလို့လာလဲဆိုတော့ဟာဒီနေ့နင်တို့အိမ်မှာအလှည့်ကြလို့ငါလာတာဆိုသမင်းစားကြမရောက်သေးဟိုကွင်းထဲအောင်လို့ပြောရတဲ့သမင်းစားကြမရောက်သေးကွင်းထဲအောင်ဆိုတော့ဟိုကြီးကစိတ်ဆိုးသွားတာပေါ့ဟာငါ့ကိုဒါလိုပြောရတယ်နင်တို့ ငါအမွေတွေအကုန်ယူပြီးတော့ဆိုပြီးအားနဲ့နောက်အိမ်သွားတယ်နောက်အိမ်သွားတော့ဟာဖေးဒီလကျွန်တော်တို့လက်မဟုတ်ဘူးလေကျွန်တော်တို့မကျွေးနိုင်ဘူးလောက်ပြန်ရောအဲ့ဒါနဲ့သားသမီး၃ယောက်လုံးတယောက်မှအိမ်အတက်မခံတော့ဘူးဆိုတော့အဲ့ဒါနဲ့အိန္ဒိယမှာနေရာလဲအရန်ပူတာ哦နေရာလဲဦးဇင်းတို့နေတော့မှဆိုသူတို့အိန္ဒိယခေါ်လူလို့ခေါ်တာပေါ့နော်အပူလှိုင်းကအဲ့ဒီဟာမျိုးထိပြီဆိုရင် ဖုံးဆိုလူတော် ပြက်လဲတယ်46 47အဲ့လောက်ဒီအပူချိန်เนี่ยပြင်းတာပြင်းတဲ့ခါကျတော့ အဲ့ဒီလောက်အပူရှိန်မျိုးကြီးနဲ့တခါတည်းဒီလောက်ပူချက်တောက်နေတာကြီးကိုအဖိုးကြီးကကွင်းကြီးထဲမှာသွားပြီးတော့အဲ့ဒါငုတ်တော့ထိုင်းနေအဲ့နဘေးဟာခင်ဗျသေတော့မှာပဲတဲ့အဖိုးကြီးဘာဖြစ်လို့အဲ့ကွင်းကြီးထဲငုတ်တော့သွားထိုင်းနေတာတော့ပြောကျင်တာမှနဲ့ကွာငါသားသမီးတွေငါအမွေတောင်းတော့ကတော့အတင်းချွဲချွဲနွဲနွဲနဲ့တောင်းလိုက်ကြတာတဲ့ငါဘောအမွေတွေတောင်းတောင်းတောင်းတောင်းပြီးတော့ အခုကြတော့ကွာငါ့ကိုမကြွေးကျင်လို့ပြစ်ထားကြတယ်ငါ့မှာအိမ်လည်းမရှိတော့ဘူးနေတရားလည်းမရှိတော့ပါဘူးစားတရားလည်းမရှိတော့ဘူးငါရဲ့ဘဝတော့အကုန်လုံးဖြစ်ပါပြီဆိုပြီးတော့အဲ့ဒါငိုရိုးတော့မှအဲ့ဒါနဲ့အကုန်ဟိုဟာဘေးကလူတွေကအာရတယ်ကိစ္စပြီကျွန်တော်တို့ရဲတိုင်ပဲဆိုပြီးရဲတိုင်ရဲတိုင်နဲ့အခါကျတော့ရဲကနေမှအဲ့မှာသူ့ဒီအကလာအကုန်စစ်ဆေးစစ်ဆေးပြီးတော့ဟုတ်ပြီအဲ့ဒါနဲ့အဲ့သားသမီး၃ယောက်အကုန်ဖမ်း အာဖမ်းပြီးတော့မင်းတို့သူ့ပစ္စည်းပြန်ပေးမှလားမင်းတို့ပြန်ကျွေးမှလားအဲ့လံကိုရွေးဆိုတော့ပစ္စည်းပြန်ပေးရမယ်ဆိုတော့မှအကုန်လုံးကျွေးပါမပြကျွေးပါမပြဆိုပြီးတော့မင်းတို့မကျွေးရင်ပစ္စည်းကုန်ယူမှဆိုပြီးတော့လောက်တော့မှအဲ့ဒါကျွေးပါမယ်ကျွေးပါမယ်ဆိုပြီးတော့ပြန်ကျွေးတယ်တဲ့အဲ့ဒါအခုဒါကြောင့်မို့အခုအိန္ဒိယမှာသားသမီးတွေကမိဘကိုမလောက်ကျွေးလို့ အဲ့ဒါအခုဥပဒေတွေတောင်ထုတ်ထားရပြီတဲ့မိဘကျေသူတိတတ်တာတွေနဲလို့နော်လောကကြီးကမိဘကျေသူတိတတ်မှုတွေနဲလာကြတယ်ကြောင့်မို့ဦးဇင်းတို့ဦးဇင်းတို့ဒကာတော်မတို့တွေကကြောပိုးပြင်ဆင်ရမှာနေရတာနိုင်ငံခြားနော်နိုင်ငံခြားဒီမှာအသက်80လောက်ရှိတဲ့ဒကာကြီးတယောက်ကိုသူသမီးကအဖေနှာစင်းဟောကဘလို့ကောင်းတာဆိုအဖိုးကြီးကသမီးတို့မလုံနဲ့နော်မလုံကောင်းဘူးနော်နင်တို့ငါမလုံကြနဲ့ သူ့နာဆင်းဟောပို့မှာကြောက်လို့ဒကာကြီးမှလည်းအဲ့ဒါခဏနာအဲ့လိုဖြစ်နေကြတာနောက်ဓမ္မကြီးတယောက်ဆိုရင်အဲ့ဒါအဲ့ဒီဒကာကြီးကပြောတယ်အဲ့ဒါသာသမီတွေကလည်းဘလို့မှမပြုတ်စုနိုင်တော့ဘူးတဲ့မပြုတ်စုနိုင်တော့သူ့ကိုအဲ့ဒါနာဆင်းဟောပို့တာအဲ့နာဆေးဟုံးကိုရောက်ပြီးတဲ့နေ့ကစပြီးဘလောက်စိတ်နာသွားတယ်တော့မသိဘူးဗျာတဲ့သေသည်အထိဆွေတွေမျိုးတွေတယောက်မှသွားနှုတ်ဆက်လို့မရတော့ဘူးတဲ့ပါဇက်ကတော့ပိတ်ကိုထားတော့တာတဲ့ သူမသွားကြမနဲ့နာဆင်းအောင်ကိုသူပို့ရမလားဆိုပြီးတော့ဗဇက်ကိုပိတ်ထားတယ်လုံးဝမစကားမပြောဘူးတဲ့အဲ့ဒါသေတာသေသွားတယ်တဲ့ဒီရောတို့အဲ့လိုဖျားတဲ့ဒါတွေဟာဥစဉ်တို့တွေကြုံလာနိုင်တဲ့အရာတွေနော်သူများအပြစ်သားကြောင့်တပီးကြောင့်မဟုတ်ဘူးအပြစ်ကဘု து ကြောင့်တော့ဟင်ကိုကြောင့်ဖရိခန္ဓာရအောင်လုပ်ခဲ့တဲ့ မိုက်ကျွေးမိုက်ပြည့်နော်ကိုယ်ခန္ဓာကြီးရအောင်လုပ်ခဲ့တဲ့မိုက်ကျွေးမိုက်ပြည့်ကြောင့်အဲ့ဒုက္ခတွေ့ရမှာနော်သူကြောင့်သာသမီကြောင့်သူတို့မလိမ္မာလို့ဆွေမျိုးမလိမ္မာလို့ဟိုအကြောင့်ဒီအကြောင့်ငါဒီလိုဖြစ်ရတယ်လို့မမှတ်နဲ့ဟောဒီခန္ဓာရနေသေးသမျှနောက်ထပ်အဲ့ဒုက္ခလာမှာနော်အဲ့တော့အဲ့နောက်ထပ်အဲ့ဒုက္ခလာမှာဟာသားကြောင့်မဖြစ်သမီးကြောင့်မဖြစ်အဟိုလူကြောင့်ဒီလူကြောင့်မနောက်ခန္ဓာရသေးသမျှနောက်သားသမီးရနေမှာ ကောင်းတဲ့သားသမီးလည်းရှိမှာပဲဆိုးတဲ့သားသမီးလည်းရှိမှာပဲเนาะအဲ့ဒါကြောင့်မို့ဒီခန္ဓာမရမှသာလင်ဒီဒုက္ခမျိုးကလွတ်မှာဟိုလူကြောင့်ဒီလူကြောင့်လို့နှလုံးမသွင်းမဲနဲ့ကိုကိုကိုအခုဦးဇင်းတို့လည်းပြင်ဆင်နေရတယ်ကမ္ဘောဒီးယားဘုန်းကြီးတွေဆရာတော်ကြီးတွေအသက်ကြီးရင်အခုကမ္ဘောဒီးယားပြန်ပို့ရတယ်ဘာလို့လဲဆိုတော့နာဆင်းဟောမှာသွားနေလို့အဆင်မပြေဘူးဘုန်းကြီးတွေဆိုတော့ဟိုက အဝတ်တွေကအဝတ်အစားတွေပြောင်းပြီလေတသက်လုံးသင်္ကန်းဝတ်နဲ့နေလာပြီးမှ အပိတမှာနာဆင်းအောင်နေပြီးလူထွက်ရမယ်ဆိုတော့ဘုန်းကြီးဘဝမှာမလွယ်ဘူးမလွယ်တဲ့အခါကျတော့အဲ့တော့အခု6ပါးရှိပြီတဲ့ကမ္ဘောဒီးယားဘုန်းကြီးကပြောတယ်တက်တော်ကြီးတဲ့အဲဘုန်းကြီးတွေဦးချင်းကြီးတွေအဲ့ဒါပြန်ပြီးတော့သူတို့နိုင်ငံကို ပြန်ပို့ပေးရတယ်တဲ့နာဆင်ဟိုးမှာ မထားထားလို့အစင်မပြေလို့အဲ့တော့ဦးဇင်းတို့တို့ရဒါဒီလည်းပဲဒီခန္ဓာကြီးရှိနေရှက်လျှောက်ရင်နော်ကြုံလာစရာတွေအများကြီးပဲအဲ့ဒီကြုံလာစရာတွေအများကြီးတွေတဲကနေမှဦးဇင်းတို့ကခန္ဓာကြီးရှိဖို့တရားရှိဖို့ဘလို့ပဲနေရနေရဘလို့ပဲတေရတေရဘလို့ဘဝနဲ့ပဲကြုံရကြုံရနောက်ဆုံးအခြေအနေတစ်ခုမှာဦးဇင်းတို့ရဲ့စိတ်ကိုတည်တည်ကြည်ကြည်နဲ့ရင်ဆိုင်နိုင်အောင် ကြိုက်တဲ့လောကရာနော်နောက်ဆုံးဝိုကြွေးရှိလို့တခုခုနဲ့ဖြစ်ခဲ့တယ်ဆိုလဲဘလို့လောကရာဘလို့အခက်ခဲဘလို့ဘဝကိုပဲကြုံရကြုံရကိုယ့်ရဲ့ဓမ္မဘောမှာမိမယ်ဓမ္မဘောမှာတည်မယ်ဓမ္မကိုအမိတဟပြုမယ်ဓမ္မကိုအလင်းမြတ်ထားမယ်ဆိုရင်ဦးဇင်းတို့ကအနေတက်ပါတယ်အသေးတက်ပါတယ်ဘလို့လောကရန်နေလာလာ ကောင်းကောင်းမွန်မွန်အေးချမ်းချမ်းစိတ်ကိုထားနိုင်ပါတယ်နော်ဒါကြောင့်မို့ ဦးဇင်းတို့ဒါဘဝမှာကြုံလာနိုင်တဲ့အရာတွေတောနာသေးဒီဆိုတဲ့ဒကမာကြီးဒါသူ့ရဲ့ဘဝမှာအဲ့လိုကြုံလာအဲ့ဒီမှာတွေနောက်ဆုံးဩငါရဲ့သားတွေသမီးတွေသားတို့ရုပ်ကြီးတိရာမြည်သားရေကြီး ချမ်းမြတပေါက်ကြကမိဘတို့ဝမ်းငိမ့်စရန်ဒီဟိုတုန်းကတော့သားလေးရဲ့မျက်နှာလေးတွေမြင်ရ သမီးလေးတွေရဲ့မျက်နှာလေးတွေမြင်ရတဲ့အခါကျတော့ဝမ်းသာလိုက်တာကြည်နုလိုက်တာတဲ့ဒီသားလေးတွေသမီးလေးတွေကိုနှုတ်ကြုံတိုက်ကျွဲပြီးတော့မျက်စိအောက်ကအပြောက်မခံနိုင်ခဲ့ဘူးเนาะဘယ်မှာပဲသွားသွားတာတင်သမီးတွေကိုစိတ်မချနိုင်ခဲ့ဘူးเนาะဩတဏှာလေးခီးသွားမယ်ဟိုသားလေးကဟိုလိုလားသားလေးသမီးလေးကခီးသွားမယ်ဆိုရင်ဒီသားလေးသမီးလေးအန္တရာယ်မှကင်းမှမလားဘေးရန်မှရှင်းမှမလား ပို့လိုက်ရတာလောင်လိုက်ရတာသားတွေသမီးတွေအတွက်ရှာလိုက်ရတယ်ဖွေလိုက်ရတယ်ဘဝတွေမှာကြိုးစားလိုက်ရတာသားတွေသမီးတွေအတွက်နော်တခါဆိုတခါတယောက်က ပြောတယ်သူတို့ကဆရာဝန်ဆိုတော့ဝန်ကောတွေကလာတယ်ဝန်ကောကဆေးရုံကဝန်ကောအိမ်ကဝန်ကောဘာတွေအိမ်ကဝန်ကောတာလဲကလေးကညဆိုထထငိုတယ်လေရှင်ဖျားတဲ့သူငိုလိုက်ထထပြီးတော့ထိရတယ်သိရတယ်စောင့်ရှောက်ရတယ် အဲ့တော့အိရဲကိုမဝပါဘူးဗျာတဲ့တပည့်တော်မှာဆေးရုံကဘုံကလာတာကတစ်မျိုးအိမ်ကကလေးကတစ်မျိုးအမျိုးမျိုးသောဒုက္ခတွေတဏမှွေခဲ့လို့တဏမှွေခဲ့လို့เนาะအဝိဇ္ဇာအမှောင်ဖုံးပြီးတော့เนาะဒီဒုက္ခတွေကိုဒုက္ခမှမသိခဲ့ဘူးเนาะအဝိဇ္ဇာက ဖုံးထားတော့အိမ်တော်နေကြကြသားတွေသမီးတွေရကြဒီသားတွေသမီးတွေ ဒါတွေနဲ့ပျော်ပျော်ပါပါနေရမယ်လို့ထင်းနေတာပြူစုလိုက်ရလှုပ်ကြွေးလိုက်ရရှားလိုက်ရဖွေးလိုက်ရငငယ်တုန်းကလည်းပြူစုဟာလှုပ်ကြွေးဟာနည်းနည်းကြီးလာတော့စကားနားမတော်ညင်တော့ဘူးနော်ဟင်း14နှစ်လောက်15နှစ်လောက်ရောက်လဲရောက်လာရောဗီယက်နမ်ဒီဦးသိန်းကြွားတော့ဗီယက်နမ်တက္ကမပြောတယ်သူသမီးတယောက်ရှိတာပြောလို့မကောင်းဆိုလို့မကောင်းတော့သမီးရဲ့ပြောလို့မရဆိုလို့မရသမီးဘလို့ဖြစ်တာလဲ အမေကလည်းတဲ့ဒီရွယ်ရောက်ဒီတိုင်းကြီးပဲလို့ပြောတယ်တဲ့နော်ဒီရွယ်ရောက်ဒီတိုင်းကြီးပဲပြောရဲဆိုတော့ဆရာတော်ဘယ်လိုလုပ်တာပါကဲဒီတိုင်းနာကြည်နေလိုက်တော့ဘောလို့နော်ဒါပဲစိတ်ချမ်းသာပါလေအဲ့တော့စိတ်ချမ်းသာအောင်ဘဝတွေဟာအရွယ်လေးတွေရောက်လာပြန်တော့လည်းပြောလို့မကောင်းဆိုလို့မကောင်းဖြစ်တာလည်းတစ်မျိုးဟောကံကောင်းတဲ့လူကြတော့လည်းပြောကောင်းဆိုကောင်းတဲ့သာသမီကတွေ့ရပြန်တာပေါ့အဲ့ကြောင့်လည်းជីနူးကပြန်တယ် နော်ဒီလိုနဲ့ဘဝတွေကလာရင်းနဲ့အရွယ်ရောက်တော့အိမ်တော်နေကြကြဩကိုလန်းကိုသွားကြကိုလန်းကိုသွားကြရင်းနဲ့တခါပြန်ပြီးတော့မိပါတယ်ဒီလိုပဲနေကြပြန်ရောနော်သူတို့လည်းကြည့်ချင်မှလည်းကြည့်မကြည့်ခြင်းနေဘာမှလည်းမတတ်နိုင်ဘဝတွေကနော်အဲ့တော့ဓာရီဟာဘသူကြောင့်လဲအဝိဇ္ဇာအမောင်ဖုံးပြီးတော့ကိုလုတ်ခက်လို့တဲ့ကိုလုတ်ခက်လို့ကိုလုတ်ခက်လို့ဒီခန္ဓာဒီခန္ဓာကြီးကို အဟုတ်ထင်ခဲ့လို့ဒီခန္ဓာကြီးကိုလိုချင်ခဲ့လို့နော်ဒီတဏှာတွေအလိုလိုက်ခဲ့လို့ဒီတရားတွေကိုသေချာ မလောက်ခဲ့လို့ခန္ဓာရနေသေးသမျှဒီဒုက္ခတွေရမှာပဲလို့ကိုကိုကိုနှလုံးသွင်းရနော်နောက်ပြီးတော့တာရင်သမီးတွေအတွေ့ကြပြန်တော့သူကမြတ်စွာဘုရားဆွမကတ်ရင်ကုသိုလ်မရရုံလောက်ပဲရှိတယ် အမေဖေရှိပါရဲ့သားနဲ့အမေဖေမကြွေးဘူးဆိုရင်တော့အင်းသွားပြီအဲ့ဒါအဲ့ဒါဆိုရင်တော့ तू အကုသို့ဖြစ်တော့တာကိုယ့်ရဲ့အမေဖေတွေကသူ့အနေနဲ့သူပြည့်စုံ လုံလောက်နေလို့သူ့အနေနဲ့သူဖြစ်နေလို့ရင်တော့တမျိုးအမေဖေကစားရမယ်တောက်ရမယ်ချွတ်တက်လာတယ်ကိုယ့်ရဲ့အမေဖေတွေပြစ်ထားကြတယ်ကိုယ့်ရဲ့အမေဖေတွေကို အလင်းမြမပြုတ်ကြဘူးကိုယ့်ရဲ့အမေဖေတွေကိုစော်ကားမော်ကားလောက်ကြတယ်ဆိုရင်တော့နော် အပြစ်ဒဏ်10မျိုးအဲ့ဒါမျိုးတင့်တတ်တယ်တဲ့နော်အဲ့ဒါလေးကိုလည်းဘုသူတ္တလေးမှတ်ရအောင်လို့လင်္ကာလေးကောင်းလို့ဦးဇင်းအဲ့ဒါမှတ်ထားတာနော်အပြစ်ဒဏ်10မျိုးတဲ့အန္တန္တ5ပါးတပါးပါးကို ပြမသောသူ ပုဂ္ဂိုလ်မူကားတဲ့အန္တန္တ5ပါးတပါးပါးကို ပြမသောသူ ပုဂ္ဂိုလ်မူကား10မျိုးပြစ်ဒဏ်တွေ့ရုံမှန်၏ သွေးအံဖြစ်လွယ်ရောင်းဝယ်ရှုံးခြင်းချို၍အင်္ဂါနူနာကုတ်ထယူကြဖောက်ပြန်မင်းတန်သိ၍ကြံကြုံဆွဆွဲတေခွဲသားခြင်းပြဲချင်းစည်းစိမ်နေအိမ်မိလောင်ဒုက္ခတောင်းသည် လူပေါင်းဒိဋ္ဌတွေ့ကြုံရ၏ အနန္တ၅ပါးတဘာဘာကိုတရားဘောမှာပြမမယ်တရားဘောမှာပြမမယ်တန်ခါဘောမှာပြမမယ်မိဘတွေရဲ့အပေါ်မှာပြမမယ်ကိုယ့်ရဲ့ဆရာသမားတွေရဲ့အပေါ်မှာပြမမယ်ဆိုရင်အဲ့ဒီပြမတဲ့ပုဂ္ဂိုလ်ဟာသွေးအံပြီးတော့လဲသိတတ်တယ်နော်ရောင်းဝယ်ရှုံညင်းစီးပွားဥစ္စာတွေ အယောင်အဝယ်တွေလှုပ်တဲ့အခါကျတော့လေရောင်းသမျှလှုပ်သမျှအကုန်ရှုံးတယ်ချို၍အင်္ဂါတဲ့နော် accident တို့ဟိုကတရားဖြစ်ပြီးတော့အင်္ဂါခြေလက်တွေချို၍တတ်တယ်နူနာကုတ်ထနော်ကုတ်ထနူနာဆွဲတတ်တယ်ဟိုတော့ကယဟန်တော်တပါ စာရီသင်စာရီတတ်တဲ့အခါကျတော့ဒီဖျားဟောတွေကလွယ်လွယ်လေးပါကွာ ငါလည်းဒါတွေသိပါတယ်ဒါတွေငါလည်းရဲတတ်ပါတယ်ဆိုပြီးဘာလုပ်လဲဆိုတော့အဲ့ဒီဖရာဟောဓမ္မခန္ဓာကျမ်းစာအုပ်ကိုအိယာအောက်ခင်းအိတ်တာတဲ့မိုက်ပုံကနော်ခင်းအိတ်တာဘာဖြစ်သွားတခါလဲနူသွားတာငါလည်းနူသွားတာနော် အိယာထဲမှာအိယာအောက်သွားခင်းအိတ်တာအဲ့ဒါအရင်စာအုပ်စာအုပ်နာမည်တော်တော်ကြီးတဲ့စာအုပ်တော့သူရေးတဲ့အဲ့ဒီဟိုဟာတခုစပါးရှိတယ်အဲ့ဒီဟာမျိုးအဲ့ဒါဘာလဲဆိုတော့တရားပေါ်မှာ तू ကစော်ကားတာနော်အဲ့ဒါကြောင့်မို့ ကုဋ္ဌနူနာယူကြဖောက်ပြန်တဲ့တချို့သောပုံကိုယ်တွေက ဖောက်ပြန်ယူနှမ်းသွားတယ်တဲ့မင်းထံသိ၍တချို့သောပုံကိုယ်တွေကဘာမှမဟုတ်ဖ ೇನೆ အဲ့ဒါမင်းပြမင်းထံမနေ့ကဦးစင်းလေးကပြောနေတာသူတို့အောင်လံကအဲ့ရွာလေးကအဲ့မှာဒလန်ဟွာ PDF လေးဦးရှိတယ်ဆိုပြီးတော့ဘေးကသတင်းပေးလိုက်တော့အဲ့ဒါနဲ့ဟာ တရွာလုံးမီးရှို့မယ်ပြောတော့ရွာလူတွေကကွာမင်းတို့ဟုတ်ရင်လည်းသွားဟာကျွန်တော်တို့မဟုတ်ပါဘူးမဟုတ်လည်းမင်းတို့စီးရပေါက်နေတာသွားပြီးတော့အဲ့ဒါဖမ်းခံပါဆိုလို့ရွာမီးရှို့မှခံပါဆိုလို့ဆိုပြီးတော့မဟုတ်ဖက်နဲ့သွားဖမ်းခံရတာအဲ့ဒါစစ်ဆေးလောက်လိုက်တာတဲ့ဒါနောက်ဆုံးတယောက်စီခွဲစစ်သူတို့ကတကယ် PDF မဟုတ်လို့ပြန်လွတ်တာတော့ဘုန်းကြီးရဲ့တဲ့နံရောတွေတော့ကြိုးလာတယ်တဲ့နော်အကောင်အကောင်နေရင်းနဲ့ သူများဆွဆွဲခံရပြီးတော့ဒါအကုသိုလ်တွေအကုသိုလ်တွေဒါမျိုးတွေဆိုလိုတာဒါသူတို့မိဘပြစ်မှားလို့လို့မပြောလို့ပါဘူးတခါတရံမှာမိဘကိုပြစ်မှားထားတဲ့ပုံကိုယ်တွေကတခါတရံမှာအဲ့လိုမထင်မှတ်ဖဲနဲ့ကိုယ်နိုင်တဲ့စီးနဲ့လှုပ်တဲ့ဟာတွေတွေ့ကြုံတတ်တဲ့အကြောင်းကိုပြောတာနော်ကိုအခုလည်းတော်တော်မဟုတ်ဘူးတဲ့မဟုတ်လို့ပြန်လွတ်လိုက်တယ်ပြန်လွတ်လိုက်တာဒါပေမဲ့ကြားမှာခံလိုက်ရတာပေါ့ဒီကိုယ်လုံးကိုရိုက်နှက်ထုချိုးချေအဲ့ဒါတွေဟာဘာလို့လဲဆိုမိဘဘောမှာဆရာဘာသမားဘောမှာ နော်တန်ဃာပေါ်မှာဖရာတရားတန်ဃာယရဏတံမြတ်သုံးပါးနဲ့အနန္တနန္ဒငါးပါးပေါ်မှာပြစ်မှားတဲ့ပုံကိုယ်တွေဟာအဲ့လိုဓာန်တွေလဲတင့်တတ်တယ်တဲ့မင်းဓာန်တင်၍ကြံကြုံဆွဆွဲတဲ့သူတော်ဘာတွေရဲ့မဟုတ်မဟတ်တွေအဆွဆွဲခံရတတ်တယ်တဲ့မဟုတ်ဖဲနဲ့ဘလို့မှကိုယုံထွက်လို့ကိုမရအောင်နော်သူတော်ဘာတွေကဆွဆွဲတာတွေခံရတယ် ကြံကြုံဆွဆွဲသေးခွဲသားခြင်းနဲ့သားတွေတမိတွေမိသားစုတွေနဲ့အသေးခွဲတွေကွဲကြရတတ်တယ်တဲ့နော်အသေးခွဲတွေကွဲကြရတတ်တယ်အကောင်ဉာဏ်တွေထဗျုံသားကြီးဒီခါတည်းစိတ်ဆင်းရဲတွေဖြစ်ရကိုယ်ဆင်းရဲတွေဖြစ်ရနော်ပြည့်ချင်းစည်းစိမ်နဲ့ကိုယ့်ရဲ့စည်းစိမ်တွေဥစ္စာတွေစုဆောင်းထားတဲ့ဟာတွေဗျုံဆိုတခါတည်းထပြီးတော့အဲ့ဒါတွေက အကုန်လုံးဆုံးရှုံးပြီးတော့ပျက်စီးခြင်းတွေရောက်တတ်တဲ့နေအိမ်မိလောင်တဲ့ကိုနေတဲ့အိမ်ကြီးပါတော့မှအဲ့ဒါမိတွေလောင်တတ်တယ်ဒုက္ခတောင်းသည် လူပေါင်းဒိဋ္ဌတွေ့ကြုံရ၏ဒါမျက်မှောက်မှာတွေ့ကြုံရမယ့်အကျိုးတွေတဲ့နော်မျက်မှောက်ဘဝထဲမှာတွေးအံတယ်ရောင်းဝယ်ရှုံးတယ်အင်္ဂါတွေချုပ်ရင်းတယ်ကုဋ္ဌနူနာဖြစ်တတ်တယ်ယူကြတယ်နှမ်းကြတယ်မင်းတန်တွေတင့်တယ်မဟုတ်မဟ အဆွဆွဲတွေခံရတယ်မိသားစုတွေတေခွဲတွေကွဲကြရတယ်နောက်ကိုယ့်ရဲ့စီးစဉ်ဥစ္စာတွေပျက်စီးတတ်တယ်နေအိမ်တွေမိလောင်တတ်တယ်အဲ့ဒါဟာဒီဘဝမှာတဲ့မိဘကိုစော်ကားတဲ့ပုံကိုယ်တွေတွေ့ကြုံရတတ်တဲ့ဘေးမျိုးနော်ဒီဘဝမှာအဲ့ဒါတွေ့ကြုံရတာတဲ့သေပြီးသောအခါမှာပယ်လွေးရာကိုရောက်ရတယ်သေပြီးတဲ့အခါကျတော့ကိုယ့်ရဲ့မိဘတွေကိုကောင်းစွာ ပြုစုခြင်းစောင့်ရှောက်ခြင်းလှုပ်ကြွေးခြင်းလှုပ်မထားတဲ့ပုံကိုယ်တွေမိဘကိုစော်ကားမော်ကားလှုပ်ထားတဲ့ပုံကိုယ်တွေဟာသေတဲ့အခါကျတော့လေသေပြီးရင်အပယ်ငရဲကိုဆင်းရတတ်သေးတယ်တဲ့ဒါမိဘကိုမကြွေမွေမစောင့်ရှောက်တဲ့ပုံကိုယ်တွေရနိုင်တဲ့ပြစ်ဒဏ်နော်ကြောင့်မို့ဦးဇင်းတို့လူငယ်ပိုင်းနေကြတော့လေကိုယ့်ရဲ့အမေတွေဖေတွေရှိရင်အထုကိုလှုပ်ကြွေးပါအထုကိုစောင့်ရှောက်ကြပါနော်အသက်ကြီးတဲ့မိဘတွေဘက်ကလည်းပဲ ကိုသားသမီးတွေကကိုလှုပ်ကြွေးတယ်ဆိုရင်သူတို့ကုစုရအောင်မလုပ်ပေးရမလဲသီလတွေငဲအောင်လုပ်တရားတွေများများအထုတ်ပေးပါတကြီးတဲ့တခါကြီးတွေဓမ္မကြီးတွေကြတော့ကိုကသီလသမာဓိအားကောင်းလေကိုကိုပြုစုစောင့်ရှောက်တဲ့သားသမီးကကုစုပိုရတယ်နော်အဲ့ဒါကြောင့်မို့လူကြီးတွေဘက်ကကြတော့လဲကုစုပိုရအောင်အဲ့လိုလုပ်ရမယ်လူငယ်တွေဘက်ကကြတော့လဲကဲအစွမ်းနိုင်ဆုံးကိုယ့်ရဲ့မိဘတွေစိတ်ချမ်းသာဆုံးဖြစ်အောင် ငါတော့ထားပေးမယ်ငါတော့လှုပ်ပေးမယ်ဆိုတဲ့စိတ်နဲ့ကိုနင်းနေညညမညိုမညင်မနဲ့နော်မညိုမညင်မနဲ့ဟိုဟာလေးစိတ်တမ်းကြဒီဟာလေးစိတ်တမ်းကြအရွယ်အဝါဖြစ်လာတဲ့အချိန်ဆိုရင်အဲ့လိုတွေဖြစ်လာတာများတယ်နော်အဲ့ဒါကိုကလှုပ်ချင်တာတမျိုးဟိုကမိဘသူ့အမြင်နဲ့အဲ့ဒါသဘောကမတူဟိုကခွင့်မပြုဒီကခွင့်မပြုအဲ့တော့ကြီးကြောင်ပတ်ကြောင်နဲ့ဖြစ်ကြမျိုးမျိုးလေအဲ့တော့အဲ့ဒါတွေလည်းမဖြစ်ဖဲနဲ့ဒါစောင့်ထိတ်ရမယ်နော်အဲ့ဒါကြောင့်ဒီလိုပြစ်ဒဏ်နေ ဒါမိဘကိုကိုယ့်ကိုကျွေးမွေးခဲ့တဲ့ပုံကိုယ်တွေဒီပုံကိုယ်တွေတောင်မှအခုပြောသလိုပဲအဲပြန်ပြီးတော့မကြွေးခြင်းမူမမွေးခြင်းမူဆိုရင်တော့ဟိုမိဘပေါ်မှာတောင်မှအကြောင်းမျိုးမျိုးနဲ့အဲပြစ်မှားပြီးတော့မိဘကျေးဇူးမသိတဲ့ပုဂ္ဂိုလ်ကတလောကလုံးဘသူကျေးဇူးမှမသိဘူးတဲ့မြတ်စွာဘုရားနော်တလောကလုံးဘသူကျေးဇူးမှမသိဘူးတဲ့အဲ့ဒီပုဂ္ဂိုလ်ကဘာလို့လဲဆိုတော့တလောက်ကိုယ့်ပေါ်မှာမိဘစောင့်ရှောက်ခဲ့ပါတယ်ဆိုတော့ အမေဖေတောင်မှကျေစုမပြုမပြုရင်ကျန်တဲ့ပုဂ္ဂိုလ်ဘယ်သိနိုင်တော့မှာလဲတဲ့နော်ဘယ်သိနိုင်တော့မှာမသိနိုင်တော့ပါဘူးတဲ့နော်အဲ့ဒါကြောင့်မို့ကျေစုသိတတ်တဲ့ပုဂ္ဂိုလ်ကျေစုသိယုံနေမကောက်ကျေစုဆက်တတ်တဲ့ပုဂ္ဂိုလ်ဖြစ်အောင်လုပ်ရမယ်ကျေစုလည်းသိကျေစုလည်းဆက်နော်ကျေစုသိယုံနေအာအမေကျေစုရှိတယ်အဖေကျေစုရှိတယ်ခင်းလေးတစ်ခွက်တော့မပေါ်ဘူးအဲအဲ့လိုလည်းမရဘူးနော်ကျေစုလည်းသိရမယ် ကျေးဇူးလဲဆက်တတ်ရမယ်တဲ့အဲ့ဒီပုဂ္ဂိုလ်ဟာအဲ့ဒါအင်မတန်မှခဲရင်ပါတယ်တဲ့လောကမှာတွေ့ဖို့ဟာနော်တချို့သောပုဂ္ဂိုလ်ကကြောကျေးဇူးတော့သိတယ်ဆက်သလားမဆက်ဘူးကျေးဇူးလဲသိပြီးကျေးဇူးဆက်တတ်တဲ့ပုဂ္ဂိုလ်မျိုးမှာတကယ်လူတော်လူမြတ်သူတော်ကောင်းနော်အဲ့ဒါကြောင့်မို့အဲ့လိုပုဂ္ဂိုလ်မျိုးဖြစ်အောင်နော်လောက်ရမယ်မိဘကျေးဇူးလွန်ကြည်နူးအထူးဆက်ကြပါမိဘကျေးဇူးဂုံအထူးကိုကြည်နူးမဆက်မတိတတ် ခေါ်အပ်လူယုတ်မှာတဲ့မိဘကျေးဇူးမတိတတ်ဘူးမိဘကျေးဇူးကိုမဆက်ဘူးဆိုရင်လူယုတ်မှာပဲเนาะအဲဒါကြောင့်မို့မိဘကျေးဇူးကိုဆက်ကြပါအခုတော့ဟောပြီသောနာထေရီမျိုးသမီးကြီးအဲ့ဒီတော့သားဆယ်သားသမီး10ယောက်ကမိဘတယောက်ကသားသမီး10ယောက်ကိုကြွေးနိုင်ခဲ့တယ်မညိုမညင်ကြွေးခဲ့တယ်မညိုမညင်ထောက်ပံ့ခဲ့တယ်စောင့်ရှောက်ခဲ့တယ် ပညာရေးလူမှုရေးကျန်းမာရေးဘာသာရေးအရေးအမျိုးမျိုးနဲ့မိဘကသာသမီကို အကုန်ထောက်ပံ့နိုင်ခဲ့ပါရဲ့တန်းနဲ့သာသမီ၁၀ယောက်ကတော့မိခင်အိုကြီးတယောက်ကိုမကြွေးနိုင်တော့ဘူးဆူကြပူကြငေါက်ကြငန်းကြဟိုအခိုင်းညဒီအခိုင်းညဟာကျမကြီးကလည်းမကောင်းရှိသမျှစီးသိမ်ကလည်းအကုန်ပေးပြီးပြီဆိုတော့ဘသူဒီမှလည်းပြန်တောင်းလို့လည်းမရ ငိုရောပြီးတော့မျက်ရည်တွေကျအန်ကြိတ်ပြီးတော့ကဲငါဘဝနဲ့ငါဖြစ်ချင်ဟာဖြစ်ပါစေတော့ငါသာသမီငါအာကိုလို့မရမယ်အတူတူတော့ကဲငါသွားတော့မယ်ဆိုပြီးတော့တခါတည်းခြေဦးတဲ့ရာထွက်လာခဲ့တာခြေဦးတဲ့ရာထွက်လာဩမြတ်စွာဘုရားမြတ်စွာဘုရားဘုရားရှင် ကိုတော်မြတ်ကြီးဆိုတာ လောကမှာအင်ပဒံမတတ္တဝါတွေပေါ်ကျင်နာတနာတော်မူတယ်ဖះရှင်ကိုတော်မြတ်ကြီးရဲ့အထံကိုငါသွားတော့ဆိုပြီးတော့ဖះတရိရပြီတဲ့အရင်တော့ကတော့တရိမရနိုင်ခဲ့ဘူးဒါတွေတမိတွေမြေတွေမြက်တွေဒီကြားထဲမှာစိတ်တိုင်းနဲ့ဥစ္စာတွေနဲ့ပြည့်နေတဲ့အချိန်ကာလတုန်းကတော့ဖះကိုမေ့ခဲ့တယ်တရားကိုမေ့ခဲ့တယ်တန်ခါကိုမေ့ခဲ့တယ်အခုအသက်လည်းကြီးပြီးတော့ဒုက္ခတွေရောက်တဲ့အချိန်ကြတော့မှ ရသော်ဘုရားတရိယာလို့ဩဘုရားရှင်ထံသွားပြီးတော့ငါအကူကြီးတောင်းမှာပဲဆိုပြီးတော့တောင်းမွေးလေးနဲ့စန်းစန်းစန်းစန်းနဲ့တောင်းမွေးလေးနဲ့ထောက်ပြီးတော့တပည့်လေးပခုံးမော်တင်နာကြီးစိတ်တွေခံမြင်းစိတ်တွေနဲ့တခါတဲ့အဲ့ဒီကနေအိမ်ကနေထွက်လာပြီးတော့ဇေတဝန်ကျောင်းတော်ကြီးတဲ့ရောက်မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးထံမှာထိုင်ပြီးတော့ရေခိုးပြီးတော့ အရှင်ဖရာတပည့်တော်အရှင်ဖရာကိုသားတော်ကြီးအမှတ်နဲ့အာကိုရစီဖရာတပည့်တော်မှဒုက္ခတွေဖြစ်နေပါပြီဖရာတပည့်တော်ဒုက္ခတွေဖြစ်လွန်းလို့အရှင်ဖရာရဲ့အထာမှာဖရာတပည့်တော်ကိုဘိက္ခုနီမာလေးဝတ်ခွင့်ပေးတော်မူပါဖရာမြတ်စွာဘုရားကသားတွေသမီးတွေမိသားစုတွေက ပိတ်သင်္ကန်းတွေထောက်ပတ်မဲ့လူရှိလားလို့မေးတဲ့အချိန်မှာမျက်ရည်တွေတွေ့တွေကြပြီးတော့မပြောရရှာစိတ်တွေဆင်းရဲပြီးတော့အရှင်ဘုရားတပည့်တော်ဟောဒီလက်ထဲကတောက်မွေးလေးတစ်ချောင်းကတပည့်တော်သွားတဲ့နေရာမှာ တပည့်တော်ရဲ့အကူအညီဖြစ်ပါတယ်ဖေရဟောဒီတောက်မွေးလေးကတပည့်တော်လဲတော်မယ်ဆိုရင်မလဲအောင်တပည့်တော်ကူညီတယ်ဖေရ ခွဲတယ်တလိ္ဆန်နေတပြီတော့ကြိုက်မယ်လာလို့ရင်ဟောဒီတောင်ပွဲလေးကတပြီတော့၆ပေးဖို့ရတယ်ဖရာဟောဒီတောင်ပွဲလေးကတပြီတော့ရဲ့အနာမှာအမျက်မပြတ်အဆောင်ရှောက်အကူညီရပါတယ်ဖရာတပြီတော့ကိုလာလွယ်ဆယ်လကိုလာဆယ်လရေမာလွယ်ပြီးတော့မွေခဲရတဲ့သားတွေသမီးတွေကတော့ဟောဒီတောင်ပွဲလေးတစ်ချောင်းလောက်တောင်တပြီတော့အတုံးမကြတော့ဘူးဖရာတပြီတော့ဘူး အကုန်လုံးဝိုင်းပြီးတော့နှင်းညတယ်ဖေရချကြတယ်ဖေရတပည့်တော်ရဲ့ဥစ္စာတွေစီစိမ်တွေကိုအကုန်လုံးယူပြီးတော့တပည့်တော်ကိုခွေးမောင်းသလိုမောင်းညတယ်ဖေရရသော်ဖေရချက်သမီးဒီခန္ဓာတွေရရင်ဒီဒုက္ခတွေရအောင်မှာပဲနောက်ထပ်ဒီခန္ဓာမရဖို့ပဲအရေးကြီးတော့တယ်ချက်သမီး ဒီတန်တရာကြီးတဲ့နေရင်တော့ဒီလိုသားစိုးတွေနဲ့လည်းတွေ့ရမယ်သမီးစိုးတွေနဲ့လည်းတွေ့ရမယ်ဒါကြောင့်မို့မြန်မာရှင်မင်းတေကိုပြေးမင်းခေါ်တဲ့ရှင်မင်းဆိုကြည့်ပါလားသူ့သားကသူ့ကိုတခါတည်းအဖေဟောဒီမှာဒီထမင်းစားမှာလားထမင်းစားပြီးသေမှာလားအဖေဟောဒီမှာလူ200လောက်ဓာတ်နဲ့ခုတ်သက်ခံပြီးသေချင်တာလားအဖေကြိုက်တဲ့လမ်းရွေးဒီဘုရားကြီးမေးတော့ ရှင်မင်းကြီးတဲ့ဓာတ်နဲ့ခုတ်တက်ခံပြီးတော့တေရထားတဲ့စာရင်တော့အစိတ်ကိုစားပြီးတေရတာကမြတ်ပါလေအောင်မယ်ရှင်မင်းကြီးအစိတ်သာစားပြီးတေပါတော့ရွေးစရာလမ်းလည်းမရှိတော့အဲ့ဒီသမင်းကိုစားကနာနေကြတော့နောင်တော့ခါမှာဘယ်ဘဝမှာတားရောက်ကြမမွေးပြရပါစေနဲ့လို့ကိုစိတ်နာပြီးဆူတောင်းသွားတာเนาะဒါကြုံရတဲ့ဘဝအဲ့ဒီသမင်းတားကြွေးတဲ့ အစိတ်သမင်းကိုစိတ်တည်းထထားတဲ့သမင်းကိုစားပြီးတော့သေရတယ်။ဒါကြောင့်မို့ဒီခန္ဓာကြီးရလို့ဒီဒုက္ခတွေရတာဒီဒုက္ခတွေလွတ်အောင်ဒီတန်တရာတဲ့ကလွတ်အောင်ယုံမှရတော့မယ်။နော်အဲ့တော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကသောနာဆိုတဲ့အမျိုးသမီးကြီးကိုဘာသင်ပေးတော့32ကုဋ္ဌာတကမ္မထံသင်ပေးတယ် နော်သုံးသနကုဋ္ဌာသကမ္မထာကြီးသင်ပေးပြီးတော့မိတွေတော်ဂေါရမီကြီးကိုတခါတည်းသူ့ကိုဘိက္ခုနီမပြုခွင့်ပေးခိုင်းလိုက်တယ်ဘိက္ခုနီမဝတ်ပြီးတော့မြတ်စွာဘုရားဖြင့်သင်ပေးတော်မူခဲ့တဲ့ကေသာလောမနခဒန္တာတေသောမန္တနာရုဆိုတဲ့အဲ့ဒီ32မျိုးသော32ခုဒါသကမ္မထာနေသာမင်းနေနာခြေသက်တွေလက်သက်တွေသွားတွေအရေတွေအသားတွေအကြောတွေရိုးတွေရိုးတွေကျင်သည်အညွတ် ဥဒိန်ဥမကျင်ကြီးကျင်ငယ်ချွဲပြီးတလိမ့်နှက်အဲ့ဒီ32ကုဋ္ဌာသကိုတခါတည်းရအောင်မှတ်ခိုင်းလိုက်တယ်ဒီ32ကုဋ္ဌာသကိုဘာလို့လဲဆိုကြံတဲ့စာတွေလည်းမသိပေလည်းမသိပိဋကတော်လည်းဘာမှနားမလဲဘူးလေနားမလဲတော့ဒကမာကြီးကိုအာထုတ်ဖို့ရအတွက်လွယ်အောင်လို့မြတ်စွာဘုရားကဒါဟောယုတ်ကမ္မထန်တွေကခုကာယ ानु ပတနာထဲမှာပါတယ်နော်ပฏิကူလမနတိကာရဆိုတဲ့အပိုင်းထဲမှာပါတယ် နော်ပရိကူရမနတိကာရအပိုင်းထဲမှာအဲ့ဒီအခု32ခုထားတာကမ္မထာကြီးမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကအဲ့ဒါသောနာထေရီအမျိုးသမီးကိုချက်သမီးတဲ့ဒီဘဝဒီခန္ဓာကြီးရနေသေးသမျှဒီဒုက္ခတွေရနေအောင်မှာပဲနောက်ဘဝတွေလောခြင်းရင်နောက်ဘဝတွေရရင်နောက်ခန္ဓာရမယ်နောက်ခန္ဓာရရင်နောက်ထပ်ဒီလိုသားတွေတမိတွေနဲ့ပြန်ဆုံးရရင်ဒီဒုက္ခတွေပြန်ကြုံအောင်မှာသာသမီးရဲ့အပြစ်မဟုတ်ဘူး ကိုကို၌လိုချင်ခဲ့တဲ့ဘဝတဏှာကြောင့်ဘဝကိုလိုချင်ခဲ့တဲ့တဏှာကြောင့်လူစည်းစိမ်နေနဲ့နေရရင်တော့ကောင်းမှာပဲလို့ရင်တော့ကထင်ခဲ့တဲ့ဒါနတွေပြုခဲ့တဲ့ဒါနတွေပြုလို့ဒီဘဝမှာအခုတထေကြီးဖြစ်ပြီးတထေကြီးဖြစ်တော့ချမ်းသာလား။ဩနာတိဒုက္ခတွေစိုးရရခြင်းဒုက္ခတွေပူဆွေးရခြင်းဒုက္ခတွေငိုကြွေးရခြင်းဆိုတဲ့ဒုက္ခတွေကဒစီတရဏကြီးလိုက်လာတာအဲ့ဒါကြောင့်မို့ ချစ်သမီးတဲ့ဘဝခန္ဓာမရမှာအဲ့ဒီဒုက္ခတွေငြိမ်းတော့မှာစိုးရိမ်နေလို့ပူဆွေးနေလို့ငိုကြွေးနေလို့ချစ်သမီးဘာကြိုးမှမများဘူးနော်ငါဖျားသာသနာတော်ကြီးတဲ့မှာပျော်ပျော်ပါပါနဲ့ပြင်းပြင်းထန်ထန်ကြီးတာကြင်ကြံပြီးတော့နေတော့ပေးရမယ်ကြည့်ရမယ်ကမ္မထံကလည်းအဲ့ဒီ30နဲ့နှစ်ကုဋ္ဌာသကမ္မထံအဲ့ဒီကမ္မထံကို ပေးပြီးတော့တခါတည်း ဘိက္ခုနေမှာဝတ်ပြီးတော့เจ้าမှာနေတော့ဟောလာပြန်ပြီလောကရန်เนี่ยเจ้าကဘိက္ခုနေမှာတွေအသက်ကြီးမှာဝတ်လာတဲ့ဘိက္ခုနေမှာကြီးဆိုတော့သူတို့နောက်မှာကိုဝါကြီးဝါငယ်က तू ကဝါကငယ်နေပြီအသက်တာကြီးတာအသက်တာကြီးတာဝါကငယ်နေတော့ကဲဘိက္ခုနီမာကြီးရေခပေသမာအိုးနော်ဟိုမိရင်ွယ်အိုးလေး ကြိုးပေးသားမအောင်ဘာလို့လဲသူတို့ရေချိုးဖို့အသက်အရွယ်ကြီးမှနော်ဘိက္ခုနီမသာသနာထဲမှာရောက်လာပြန်တဲ့အခါကျတော့လေဘိက္ခုနီမတွေကသူ့ကိုခိုင်းညပြန်တယ်ဘိက္ခုနီမတွေခိုင်းတော့သာသမီတွေကအဲ့ဒီဘက်တွေလာရင်းနဲ့တွေ့တော့သာသမီတွေကနာနာရာခိုင်းလို့ပြောတယ်တဲ့ဒီဘွားကြီးအိမ်နေလိုက်ချိုးပြေတာမဟုတ်ဘူးဆိုပြီးဟောဩငါရဲ့ตาရင် သမီးရင်တွေကတော့မှ ပြောကြတယ်ဆိုကြတယ်ကြံတဲ့တစိမ့်ဆိုတာမပြောတော့နဲ့ငါရဟရိဘဝကြီးရှိနေလို့ဒီခန္ဓာကြီးရှိနေလို့ငါဒီဒုက္ခတွေရနေတာမြတ်စွာဘုရားဆုံးမတဲ့အဆုံးမတရားကိုပဲငါနှလုံးသွင်းတော့မယ်နှလုံးသွင်းတယ်နှလုံးသွင်းရင်နှလုံးသွင်းရင်တရားတော်တော်နဲ့မတက်ဘူးဖြစ်ဘာကြောင့်လဲဆိုတော့အဲ့ဒီဒေါမနတတွေဖြစ်နော်စိတ်ထဲမှာတနှုံတော့ကိုယ်ကိုနှိပ်စက်ကြတာတွေကိုယ်ဒုက္ခပေးကြတာတွေပြန်ပြန်ပြန်ပြန်ပြီးတော့အဲ့ဒါတွေကအာယုံထွက်ထွက်လာတဲ့အခါကျတော့ စိတ်ကတနှုတ်နှုတ်ဆင်းရဲတယ်တဲ့တနှုတ်နှုတ်ဆင်းရဲတော့အဲ့ဒီမှာနေတခါတည်းတရားမတဲရသော်ဖျားထန်တရားသွားနာကြတဲ့အခါကျတော့လေအဲ့ဒါအဖွာကြီးနေရသီလရှင်အဖွာကြီးဆိုတော့ဘိက္ခုနီမကြီးဆိုတော့လမ်းသွားဖို့မလွယ်ဘူးဟိုမှာဖះเจ้าသွားဖို့ဆိုတာဖះထံသွားဖို့ဆိုတာဘာလို့လဲဆိုတော့တခါတည်းမြတ်စွာဘုရားเจ้าတော်တွေကအာတော်ထဲမှာရှိတယ်ဘိက္ခုနီမတွေကမြို့ထဲမှာနေရတယ်အဲ့ဒါမျိုးတွေဆိုတော့ နည်းနည်းလှမ်းလှမ်းသွားတာလမ်းလျှောက်တာလည်းရှိမှာပေါ့သူ့အသက်ကြီးတော့ကြောင်မထဒီတိုင်းမနေရင်းနဲ့တပြက်စီးလဲတန်ရှိရဲ့လို့အဲ့ဒီမှာတခါတည်းယူနေအိုးတွေကြိုထဆိုပြီးတော့နောက်ကနေလှုပ်ရရှာတယ်တဲ့လှုပ်ရရှာတယ်ကျွေးစရာလမ်းလည်းမရှိဘူးဘဝရဲ့လောကရန်နေအဲ့ဒီလောကရန်နေကြားထဲမှာအဲ့ဒီဘိက္ခုနီမကြီးကတည့်ရကြတော့ အလုံးကဖះရှင်တန်သွားပြီးတော့တရားနာနေတဲ့အချိန်ဩငါမှတော့တရားလေးတောင်နာခွင့်မရပါလားတရားလေးတောင်နာခွင့်မရတဲ့ဘဝမှာမြတ်စွာဘုရားဟောတဲ့တရားကိုပဲငါကြိုးစားပြီးတော့အထုတော့မယ်ဆိုပြီးတော့တခါတည်းအဲ့ဒီမှာကြိုးစားပြီးတော့ तू ကတရားမှတ်တာတဲ့တရားမှတ်ရင်းနဲ့အဲ့ဒီမှာဘာလုပ်လဲဆိုတော့ तू ကအရင်ညတွေညတွေဆိုလဲအဲ့လိုပဲပေါ့ သူကတရားနာလဲလိုက်ခွင့်မရကြောက်မှနေရတဲ့အခါကျတော့ကြောင်းအောင်မှတရားမှတ်တယ်အသက်ကြီးတော့မှောင်မဲနေတော့ဟိုဟာဒီဟာတိုက်မှာစိုးလို့ဘာလို့လဲဆိုတော့အဲ့တိုင်ကြီးကိုကင်ပြီးတော့သူကအဲ့တိုင်ကိုပတ်ပြီးလမ်းလျှောက်ပြီးတရားမှတ်တယ်တိုင်ကြီးကိုကင်ပြီးတော့အဲ့ဒါပတ်ပြီးတော့လမ်းလျှောက်ညကျတော့တခါအဲ့ဒီကနေအရန်အိတ်ချင်းအိတ်ချင်းတဲ့အခါကျတော့အပြင်ထွက်အပြင်ထွက်ပြီးတော့လမ်းလျှောက်လို့ကလည်းဟိုတိုက်ဒီတိုက်တိုက်မှာစိုးတော့ အပြင်အသစ်ပင်တပင်ကိုရှာအဲ့သစ်ပင်တပင်ကြည်ရင်းနဲ့ကောင်းရံနက်ခတ်တွေကြည်ဩကျယ်တွေလာတွေလည်းตายရလိုက်တာဒီလိုကျယ်တွေလာတွေနဲ့ကောင်းမြတ်တဲ့ညာကြီးတညမှာငါအိတ်နေလို့ဘာကြိုးရှိမှလဲငါအိတ်နေလို့ဘာကြိုးရှိမှလဲကောင်းမြတ်တဲ့နက္ခတ္တရာတွေနဲ့ပြည့်နေတဲ့ဒီလိုညာမျိုးမှာငါတရားကိုပဲအပြည့်တန်းအထုတ်တော့မယ်ကောင်းမမဆဝင်းနေရှိတယ် ဒီသဘင်တွေဟာလည်းငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ယွန်တရားဆက်ဆုပ်စရာတွေပါလားအရေးတွေကလည်းယွန်တရားဆက်ဆုပ်စရာတွေပါလားခြေသက်တွေလက်သက်တွေကလည်းယွန်တရားဆက်ဆုပ်စရာတွေပါလားသွားတွေကလည်းယွန်တရားဆက်ဆုပ်စရာတွေပါလားမွေးညင်းပေါက်တွေကလည်းယွန်တရားဆက်ဆုပ်စရာတွေပါလားလို့တခါတည်းအဲ့ဒီကနေပြီးတော့သုံးတန်နှစ်မျိုးလုံးကိုတခါတည်းဆင်ញံသုံးတတ်နေတာအကြိမ်ကြိမ်ကြိမ်ကြိမ်ပွားနေတာ ကောင်းမွားဆပင်နေငါဆပင်ငါဆပင်လို့စွဲထားတဲ့ဟာတွေဟာအော်ငါဆပင်မဟုတ်ပါလားယွန်တရားကြီးပါလားဆက်ဆုပ်စရာကြီးပါလားဒီဆပင်တွေဟာခေါင်းပေါ်မှာတင်နေတော့ကတော့ငါဆပင်ငါဆပင်နဲ့လုံနေတာအောက်ကိုပြုတ်ပြီးတော့ကြာလာရင်ကိုစားတဲ့ထမင်းခွက်ထဲမှာရောက်လာရင်အဲ့ဒီဆမင်းလေးဒီယွန်တရားစားကျင်သိတောင်ပျောက်သွားတယ်နော်အဲ့ဒါကြောင့်မို့ခေါင်းပေါ်မှာရှိနေတဲ့ဒီဆပင်တွေဟာတကယ်စင်စစ်ကြတော့ ယွန်တရားဆက်ဆုပ်စရာတွေပါလားဘာမှနှစ်သာရမရှိပါလားဘာတစ်ခုမှတာယာပွဲမရှိယွန်တရားဆက်ဆုပ်စရာတွေပဲရှိပါလားလို့အဲ့ဒီဆံမင်းရဲ့အပေါ်မှာအကျဉ်းချင်းအကျဉ်းချင်းပွားရတယ်ဝိပဿနာရှုတယ်ဆိုတာနော်ဒီဆံမင်းတွေဟာအော်ဆဗင်ဆဗင်ဆဗင်ဆိုပြီးတော့မှတ်နေတာတမထပေါ့ဒီဆဗင်တွေဟာယွန်ပွဲဆက်ဆုပ်ဝဲတွေပဲဘာတစ်ခုမှနှစ်သာရမရှိတာတွေ အစိုးမရတာတွေမပိုင်တာတွေဘက်ကိုရှုလိုက်တော့ဝိပဿနာဘက်ကူးသွားတာနော်အဲ့ဒါကြောင့်မို့ဒီသဘင်တွေအပေါ်မှာယွန်တရားတွေပါလားဆက်စုပ်စရာတွေပါလားလို့ဒီသဘင်ကိုဘယ်တော့မှငါသဘင်လို့ကိုမဆွဲအောင်ကိုရှုရမယ်နော်သဘင်ကိုငါသဘင်လို့အတ္တဒိဋ္ဌိနဲ့အယူမဆွဲအောင်ဒီကိုတခါတည်းအကြိမ်ကြိမ်ပွားရအဲ့ဒီလိုပဲခန္ဓာကိုယ်တစ်ခုလုံးမှာပေါက်နေတဲ့မှွေးညင်းတွေဒီမှွေးညင်းတွေကိုတခါတည်းဓာလေးတွေနဲ့မြန်ရိတ်ပြီးတော့ချထား အကုန်လုံးတကောလုံးရိုက်ပြီးတော့အဲ့မွေးလေးတွေချထားဘာများตายာပွဲရှိလို့လဲဘာများနှစ်သက်ပွဲရှိလို့လဲဘာမှตายာပွဲမရှိနှစ်သက်ပွဲမရှိယွန်တရားဆက်စုပ်เสียပဲရှိပါလားဝက်မွေးတွေနွားမွေးတွေရောထားကြည့်အတူတူပဲနော်ခွေမွေးတွေနဲ့ရောထားကြည့်အတူတူပဲဘာမှကွဲပြားတာမဟုတ်ဘူးဘာမှအသုံးကြတာမဟုတ်ဘူးဘာမှ နှစ်သာရမရှိတာမဟုတ်ဘူးယွန်တရားဆက်စုပ်เสียတွေပဲလို့ တခါတည်းအဲ့လိုနှလုံးသွင်းရတယ်တဲ့နော်ခြေသက်တွေလက်သက်တွေရှိတယ်အော်ဒီခြေသက်တွေလက်သက်တွေကလည်းလက်မကတ်နေတော့ခြေမကတ်နေတော့ခန္ဓာကိုယ်ပေါ်မှာတင်နေတော့အချိန်ကာလတော့ကတော့နော်တာယာဝဲလို့ထင်းတဲ့လက်သက်ကြီးလေးဆိုးလိုက်အလှလေးတွေပြင်းလိုက်ဟုတ်နေတယ်ထင်းနေတာအဲ့ဒီလက်သက်ကြီးတွေရှည်ထွက်ပြီးတော့လာတဲ့အခါမှာအဲ့ဒီလက်သက်ညက်ညက်ညက်ပြီးတော့စားမယ်ထမင်းပုံပေးထားကြည့်အဲ့ဒါလေးထားကြည့်တာ အော်အဲ့ဒီကျတော့တွေ့တယ်အော်ယွန်စရာကြီးပါလားငါလက်သေးတွေဒါကြီးနဲ့ဆပင်စားမယ်ဆိုလို့ရှိရင်အဲ့ဒါကြီးပေးချပြီးဘလို့စားခြင်းမှာတော့မစားခြင်းဘူးဟောနော်အဲ့ဒီလိုတခါတည်းပဲဆမင်နေမွေးညင်နေခြေတဲ့လက်သေးတွေဒါတွေဟာအကုန်ယွန်စရာဆက်စုပ်စရာပဲသွားတွေသွားတွေကလည်းတစ်ချောင်းပြီးတစ်ချောင်းချွတ်ချချွတ်ချချွတ်ချမြန်ကြည်ပြန်ပြီးတော့ တေးသွားတွေဟာဘယ်လောက်များနှစ်သက်ဆရာရှိလဲလို့အပြန်သွားတွေကိုလိုက်ကြည့်ဘာမှနှစ်သက်ဆရာမရှိအော်ချွတ်ချထားတဲ့သွားတွေဟာတကယ်ယွန်တရားဆက်ဆုပ်ဆရာကြီးတွေပဲနော်အဲ့ဒီအနေမှာခန္ဓာကိုယ်တစ်ကိုယ်လုံးမှာဖုံးလွှမ်းထားတဲ့အရေးတွေအကုန်လုံးအဲ့ဒီအရေးကိုနေခွာချကြည့်နွားတရေကျွဲတရေအရေးတွေလိုပဲဘာတစ်ခုမှနှစ်သာရမရှိခွေရည်တွေ နွားရဲ့အရည်တွေနဲ့အတူတူပဲကြာကြာထရည်အရာကြီးတွေအခုပြောတယ်ပုတ်လာမယ်ပွာလာမယ်ယွန်တရားဆက်စုံစရာတွေပဲရှိပါလားဒီခန္ဓာကိုယ်ကြီးခေါင်းထဲမှာကြည့်လိုက်တဲ့အခါကျတော့အုတ်နောက်တွေရှိတယ်ဝမ်မိုက်တွေထဲမှာကျတော့ကျင်းကြီးတွေရှိတယ်ကျင်းငယ်တွေရှိတယ်ချွဲတွေရှိတယ်ပြည်တွေရှိတယ်တလိပ်တွေရှိတယ်နှက်တွေရှိတယ်ဒီခန္ဓာအထုပ်ကြီးကိုအကုန်ဖြည့်ကြည့်လိုက်တဲ့အခါကျတော့အော်ငါခန္ဓာငါခန္ဓာလို့ပြောနေတဲ့ဒီခန္ဓာကိုယ်ကြီးကတော့ တကယ်တမ်းကြတော့အပုတ်ကြီးပဲရှိပါလားအပွားကြီးပဲရှိပါလားယွန်တရားကြီးပဲရှိပါလားငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားလို့အကြိမ်ကြိမ်အကြိမ်ကြိမ်ပွားရတယ်တဲ့နော်အကြိမ်ကြိမ်ပွားတဲ့အခါကျတော့တမာတိတွေတက်လာတာတက်လာတဲ့အခါကျတော့အခုဒီတိုင်းဦးဇင်းတို့ဒကာဓမ္မတွေကဲခန္ဓာကိုယ်ကြီးအပုတ်ကြီးအပုတ်ကြီးလို့ကြည့်လိုက်တဲ့အခါအာယုန်နဲ့ပြုတ်မြင်လားဆိုမြင်မှုဒီခန္ဓာကြီးပဲမြင်နေသေးတာ အဲ့ဒါဘာကြောင့်လဲတမာရီနေသေးလို့နောက်ပိုင်းကျတော့ကြာကြာရှုပါများတော့ပွားပါများတော့အော်ဒီခန္ဓာကိုယ်ရပွားမယ်သဘောကြီးပွားရမယ်သဘောကြီးကျင်ကြီးတွေရှိတယ်ကျင်ငယ်တွေရှိတယ်ယွန်စရာတွေဆက်ဆက်ဆုပ်စရာတွေပဲရှိပါလားချွဲတွေပဲရှိပါလားပြည်တွေပဲရှိပါလားတလိပ်တွေပဲရှိပါလားနှက်တွေပဲရှိပါလားဒီခန္ဓာကိုယ်ရာအပုတ်ကြီးပါလားအပွားကြီးပါလားလို့ဘာဝိတာဘဟုလီကတာအကျိန်ကျိန်အကျိန်ကျိန်ပွားပေးတဲ့အခါကျတော့ အကြိမ်ပေါင်းထောင်ပေါင်းထောင်တောင်းသိမ့်တမ်းမကတတိကကကကပြီးတော့ပွားလိုက်လို့ရှိရင်ဟောဒီခန္ဓာကိုယ်ကြီးကိုညံနဲ့ကြည်တာနဲ့ပကတိမျက်စိနဲ့ကြည်တာမဟုတ်ဘူးနော်တမာတိမျက်စိနဲ့ကြည်လိုက်တဲ့အခါကျတော့ခန္ဓာကိုယ်ကြီးကဘာဖြစ်လာလဲအပုတ်ကြီးလို့မြင်လာတယ်အပွားကြီးလို့မြင်လာတယ်ပိုးတွေစားနေတာကိုမြင်ရတယ်လောက်တွေစားနေတာမြင်ရတယ်အဲ့ဒါမမြင်သေးရင်မြင်အောင်ရှုနော်မြင်အောင်ရှုတရားဓမ္မတို့ အဲ့ဒါခန္ဓာကိုယ်အဲ့လိုမြင်တော့မှအဲ့ဒီကြတော့မှ ပုံမပြက်လို့စုံမဲ့တာတွေ့တာတဲ့ပုံပြက်ရင်မစုံမဲ့တော့ဘူးဟောပုံမပြက်လို့စုံမဲ့တာ ပုံပြက်ရင်မစုံမဲ့တော့ဘူးတဲ့ကိလေသာတဏှာရာဂကိုနိုင်တဲ့ဆေးကဟောဒီဆေးတော်ကြီးပဲရှိတယ်ခန္ဓာကိုယ်ရဲ့ယုံွယ်ဆောက်ဆုပ်ွယ်ဒီအတုပတွေဒါကသေရှင်လျက်အတုပ မြင်လာရတာရှင်လျက်ရင်းတဲ့ကိုကြည်ရင်းတဲ့ခန္ဓာကိုယ်ကြီးကငုတ်တုတ်ကြီးနော်အဲ့ဒါမျိုးကြီးတွေကိုမြင်ပြီးတော့လာရတဲ့အခါကျတော့မှအော်ကိလေသာတဏှာယာကတွေခေါင်းပါလာတာတမာရီတွေတက်လာခန္ဓာကြီးကြီးဘလို့ကြည့်လိုက်ရောတခါလဲပိုးတွေလောက်တွေဖောဖောဖောဖောဖောဖောဖောဖောစားနေတာကြီးပဲညံနေမျက်စိမိတ်ထားရင်အဲ့ဒါကြီးပဲမြင်နေရတော့အဲ့ဒါကြီးပဲမြင်နေရတဲ့အခါကျတော့ကိလေသာတဏှာယာကတွေကခြုံငိမ့်နေ ကိုယ်ခန္ဓာကိုယ်ကြီးကိုကြည်နေရတာဒါကြောင့်မို့ရှင်သာရိပုတ္တရာမထေရမြတ်ကြီးကဘုန်းတော်ကြီးတော်မူသောမြတ်စွာဘုရားဘုရားတပည့်တော်ဟာယခုခန္ဓာကိုယ်ကြီးကိုကြည်ရတာတပည့်တော်ခွေးစေကောင်မောင်ကြီးလေပင်ဆွဲထားသလိုမြင်ပါတယ်ဘုရားတဲ့အရိယာရဲ့အမြင်အရိယာတွေသူတော်ကောင်းတွေကခွေးသေးကောင်ပုံကြီးလေပင်ဆွဲထားသလိုကိုမြင်တယ်ဖရတယ်နော်အခုဦးဇင်းတော်တရားတော်မတွေလည်းအခုတမာရီလေးမွေးအားထုတ်နော် အာထုတ်အဲ့လိုအာထုတ်ကြမယ်တမာတိလေးမွေးလို့ရှုပါများလာလို့ရှိရင်ဟောဒီခန္ဓာကိုယ်ကြီးမှာငုတ်တုတ်ထိုင်နေရင်နဲ့တရားရှုနေရင်နဲ့ဟောဒီခန္ဓာကိုယ်ကြီးကအိုးအပုတ်တွေအပွားတွေတခါတည်းပိုးတွေလောက်တွေတဘွားဘွားစားနေတာလည်းမြင်ရလိမ့်မယ်အဲ့ဒီခန္ဓာကိုယ်ကြီးကအယိုးကြောက်ကြီးဖြစ်ပြီးတော့မဲ့ချိတ်ပြီးတော့အဲ့ဒီအယိုးကြောက်ကြီးတွေလည်းမြင်ရလိမ့်မယ်နော်အဲ့ဒီခန္ဓာကိုယ်ကြီးကနောက်တော့အမုံမွားတွေကြပြီးတော့ သဲလုံးနေလုံးပလဲလုံးနေလုံးရွဲလုံးနေလုံးဖောဖွားဖောဖွားတွေလည်းမြင်လာရလိမ့်မယ်ဒါတရားတကယ်လုံးမှမြင်ပါနော်ဒီနေရာတွေမှာတကယ်ကြင့်ပြီဆိုရင်အဲ့ဒါတွေဟာလူတိုင်းလက်ခံမလွယ်တွေ့ကိုတွေ့လာနော်တွေ့ကိုတွေ့လာရမှာအဲ့ဒါတွေကခန္ဓာကိုယ်တွေကအဲ့လိုတွေဖြစ်တာတွေပြက်တာတွေနော်ခန္ဓာကိုယ်ကြီးကတရားမှတ်ရင်းနဲ့ကြည်ကြည်ကြည်ဘာဖြစ်လာမလဲဒါတကူလုံးရေခဲတုံးကြီးတွေလို့ဖန်တုံးကြီးတွေလို့ လင်းထိန်နေတာလည်းတွေ့ရမယ်စစချင်းအဲ့ဒါတွေတွေ့ရတယ်နော်ဒီသုံးသပ်မဲ့ကိုဒါသာထဲမှာလည်းပဲတစ်ခုခုလောက်ကိုအာယုံပြုပြီးတော့အကြိမ်ကြီးပွားပွိုင်းပွိုင်းနဲ့တမာရီကတက်လာမယ်တက်လာရင်ခန္ဓာကိုယ်ကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်နဲ့အဲ့ဒီကြတော့ဒီခန္ဓာကိုယ်မှာမှွင့်ရင်းနေသူ့အတူပေါက်နေတာကိုလည်းမြင်ရတယ်ဆဗေနေကိုလည်းပြန်ပြီးတော့ညံတဲ့အကုန်ပြန်မြင်ရတယ်ဥတယ်ဘိုက်ထက်ကဂလီသားတယ်အဲ့ဓာတွေကအပြင်ကနေမှတခါတည်းမှန်ကြီးကိုမှန်ကြီးနဲ့အပြင်နဲ့ကြည့်ရဆိုလို့ခန္ဓာကိုယ်ကြီးက အကြည်ဓာတ်တွေထွန်လင်းလာတဲ့အခါကျတော့အကြည်ဓာတ်တွေပေါ်လာတဲ့အခါကျတော့မျက်စိမှိတ်ထားရင်လည်းတမာတိမျက်စိနဲ့ကြည်ပြီးတော့ခန္ဓာကိုယ်ရဲ့အတွင်မှာဥတွေကိုလည်းမြင်လာရတယ်အဲ့ဒီထဲမှာပိုးတွေမစင်းတွေကိုလည်းမြင်လာရတယ်အဲ့ဒါကြီးတော့ဘောဘောဘောဘောဘောဘောနဲ့တခါတဲ့သူ့သဘောသူဆောင်းနေတဲ့သဘာဝတရားကြီးတွေပိုးကောင်းနေလောက်ကောင်းနေတန်ကောင်းနေတုတ်ကောင်းနေခန္ဓာကိုယ်ကြီးထဲမှာရှိနေလဲအကုန်သူ့အတူညံနဲ့မြင်လာတာ ပကတိမြင်တာမဟုတ်ဘူးတမာတိမျက်စိနဲ့အဲ့ဒါတွေမြင်လာအော်ခန္ဓာကိုယ်ကြီးကမသေးသေးဘူးဒီခန္ဓာကိုယ်ကြီးကမသေးခင်တောင်မှတလောက်ပုတ်ရတဲ့သဘောကြီးပါလားပွားရတဲ့သဘောကြီးပါလားပိုတွေထိုးရတဲ့သဘောကြီးပါလားလောက်တွေစားရတဲ့သဘောကြီးပါလားဒီခန္ဓာကိုယ်ကြီးဟာယွန်တရားကြီးပါလားဆက်စုံစရာကြီးပါလားဒီခန္ဓာကိုယ်ကြီးဟာဘာမှ အနှစ်သာရမရှိပါလားလို့ အဲ့ဒီလိုအကြိမ်ကြိမ်ဖတ်မှန်ဆင်ញင်ပြီးတော့သုံးတက်လိုက်တဲ့အခါကျတော့အဲ့ဒီအပုပ်အပွားတွေကနေမှအရေးတွေအကုန်ပျော်ကြယိုစီကြပြီးတော့ဟောအယိုကြီးတွေကြီးပဲဂျာနဲ့ဖွဲဖွဲယိုတွေအသားတွေကတ်နေတာကနေတဖြည်းဖြည်းတဖြည်းဖြည်းနဲ့မဲချောက်ပြီးတော့လာတယ်ဒါဥစဉ်တို့ရှူရင်းနဲ့တွေ့လာတဲ့ဟာတွေပြောတာနော် အဲ့ဒီလိုတခါတည်းတွေ့လာတဲ့အခါကျမှမဲချောင်းပြီးတော့အယိုကြောက်တရားနေမှာတခါတည်း6666လာပြီးတော့ပိုးသားမုံနေကြပြီးကွာကွာကွာကွာနဲ့အကုန်လုံးကနာတွေပြိုကျနော်အဲ့မှာအကုန်လုံးအဆိုင်ခဲကြီးတွေအကုန်ပြိုကျအယိုကြောက်တွေပြိုကျပြီးတော့မှသူ့ဟာသူရိတ်ရိတ်ဖွားဖွားတွေပဲဖြစ်နေတော့ခေါင်းဆိုတာပျောက်သွားပြီကိုယ်ဆိုတာပျောက်သွားပြီလက်ဆိုတာပျောက်သွားပြီခေါင်းလို့မမြင်တော့ဘူးလက်လို့မမြင်တော့ဘူးကိုယ်လို့မမြင်တော့ဘူး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 အဲ့ဒီကြတော့မှတခါတည်းယုတ်နံနှစ်ပါးတွေရှုတယ်အဲ့ဒီပေါ်မှာယုတ်တရားတွေဖောက်ပြန်ပြောင်းလာတဲ့အပေါ်မှာနော်တိတာကနန္တရားဝိညာဉ်နဲ့ခန္ဓာအဲ့ဒီပေါ်မှာသွားပြီးတော့တရရိပ်ပေါ်မှာကောင်းတယ်ဆိုတယ်လို့ခံစားတာကဝေဒနာခန္ဓာအော်ရိပ်ရိပ်ရွာရွာလို့မွားမွားလို့တခါတည်းသိညာပင်နေတာကသိညာခန္ဓာအဲ့ဒီပေါ်မှာဆွဲလန်းတဲ့ဥပါဒာနဲ့ခန္ဓာဆိုတဲ့တခါတည်းခန္ဓာတွေနောက်နောက်ကဖြစ်ရတယ်အဲ့ဒီတော့အော်ဒီပေါ်မှာ ယုံနာနှစ်ပါးခန္ဓာ၅ပါးဆိုတဲ့ခန္ဓာအစဉ်ကြီးတွေဖြစ်နေရပါလားဘယ်မှာလဲပုဂ္ဂိုလ်ဘယ်မှာလဲတ attva ဘယ်မှာလဲယောက်ျားဘယ်မှာလဲမိန်းမဘယ်မှာလဲအတ္တကောင်ဘယ်မှာလဲဝိညာဉ်ကောင် အတ္တကောင် ဆိုတာလည်းမရှိဘူးဝိညာဉ်ကောင်ဆိုတာလည်းမရှိဘူးငါဆိုတာလည်းမရှိဘူးသူဆိုတာလည်းမရှိဘူးအော်တကယ်တမ်းဖြစ်ပြီးတော့ပြက်နေရတဲ့ယုတ်တရားနဲ့နံတရားပဲရှိပါလား ဒီယုတ်တရားတွေနံတရားတွေဟာဖြစ်ပြီးတော့ပြတ်နေရတဲ့သဘောငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိအတ္တဆိုတာမရှိဇီဝဆိုတာမရှိ ပုဂ္ဂိုလ်ဆိုတာမရှိထာဝရဖရာတရားပြမှာဘယ်သူမှဖန်နေတာမဟုတ်ဘူးနော်ဟောအဝိဇ္ဇာတဏှာဥပါရံကံဆိုတဲ့အကြောင်းတရားတွေကြောင့်ရလာတဲ့အကျိုးဝိဘက်ခန္ဓာကြီးနော်အကြောင်းကြောင့်ဒီအကျိုးခန္ဓာကြီးရတာ ဒီဘော်ကနေမှဝေဒနာမှတဏမကူအောင်အော်ရုပ်ရဲ့ဖောက်ပြန်တဲ့သဘောနာရဲ့ပြောင်းညွတ်တဲ့သဘောရုပ်ဖောက်ပြန်လို့နာပြောင်းညွတ်တာဒီရုပ်နာရဲ့အပေါ်မှာခံစားတာကဝေဒနာ ဝေဒနာရဲ့သဘောတွေကခံစားပြီးတော့ပြည့်ရပါလားလို့ပရိစ္ဆသမုပ္ပါဆက်ရကိုရအောင် ဝေဒနာရဲ့သဘောတွေနော်အကုန်လုံးမြင်နေတဲ့ပေါ်မှာကြားတာလဲဝေဒနာတွေနာတာလဲဝေဒနာတွေစားတာလဲဝေဒနာတွေထိတာလဲဝေဒနာတွေသိတာလဲဝေဒနာတွေ တွေးတာလဲဝေဒနာတွေတဲ့ဘုရားက ဝေဒနာလို့ဟောခဲ့တာ ဝေဒနာကိုဝေဒနာလို့သိပြီးတော့အော်မြင်တာလေးမြင်တဲ့ဝေဒနာလေးရလဲသူကသူခံစားပြီးတော့ပြက်ကြားတာလေးရလဲခံစားပြီးတော့ပြက်တာပဲနာနာလေးရလဲခံစားပြီးတော့ပြက်တာပဲကောင်းသဘောဆိုးသဘောအလယ်လတ်ဆိုတဲ့ခံစားမှု၃မျိုး၃မျိုးမျိုးခံစားခံစားပြီးမှခံစားပြက်ခံစားပြက်ခံစားပြက်ဆိုတဲ့ခံစားပြီးတော့ပြက်တတ်တဲ့သဘောတွေပဲရှိပါလားလို့ဝေဒနာမှတဏမကူအောင်ရှုနိုင်ရင် နော်ဝေဒနာမှတဏှာကြမှာမက်နဲ့ဖြတ်နိုင်ရင်ဥစဉ်တို့တရားတော်မတွေအဲ့ဒါအခုပြောတဲ့အရိယာမက်ကိုစိုက်မှာဥစဉ်တို့မစိုက်တာကဝေဒနာမှတဏှာကုနေလို့မြင်လိုက်တယ်ဟဲလှလိုက်တာလိုချင်တာဟွာလေးတော့အာဝဲအောင်မဝဲအောင်မဝဲအောင်မရအောင်ကြီးအောင်မလုံအောင်မဆိုတော့အဲ့မှာတခါတည်းဝေဒနာမှတဏှာတွေကူးတယ်တဲ့ဝေဒနာမှတဏှာတွေကူးခဲ့ကြလွန်းလို့တတန္တရာလုံးကမလွတ်နိုင်တာဒါကြောင့်မို့အခု တရားတွေကိုအထုတ်ပြီးတော့ဒီ32ခုထာတာကမ္မထာကြီးကနေပြီးတော့မြတ်စွာဘုရားကနိဗ္ဗာန်ရောက်အောင်ပေးထားတာကာယ ानु ပဒနာကမ္မထာကြီးကိုဥစဉ်တို့ဒကာဓမ္မတွေဒါဥစဉ်ကဒီကမ္မထာနေပွားမှုနည်းကြလို့ဥစဉ်ကဒါအခုတက်တဲ့တက်ကာယနဲ့အသက်80 80အရွယ်ရောက်တဲ့နော်ဘ ഹു ပုတ္တိကသောတာထေရီမကြီးတို့လည်းဒီတရားကိုအခုလိုကျင့်တာပဲအဲ့လိုကျင့်ရတဲ့နေမနာညမနာတခါတည်းကျင့်တယ်ညသုံးရံကာလပတ်လို့မိတ်ဘူး ဘူးတဲ့ဘဝရဲ့လောကနန်ဒီပေါ်မှာနာကြည့်ပြီးတော့တခါတည်းငါ့ကွာငါတတ်သေးလိုက်ပါမယ်မြန်မြန်သေးအေးတာပဲဆိုတဲ့အတွေ့အကြုံမတွေ့ခဲ့ဘူးတဲ့ဘာလုပ်ခဲ့လဲတရားကိုရအောင်ငါလုပ်တော့မယ်နောက်ခန္ဓာမရအောင်ငါလုပ်တော့မယ်နောက်ဘဝမရအောင်ငါလုပ်တော့မယ်ငါဘလောက်ပဲချစ်ပါတယ်ဘလောက်ပဲမြတ်နိုးပါတယ်ပြောပြောအဲ့ဒီသားတွေသမီးတွေဒီငါရဲ့အခုချိန်မှာနော်ဘာမှအာကိုရမရှိတော့ဘူး ကိုယ့်ဘဝကိုယုံပြီးတော့နောင်ခန္ဓာရနေရင်ဒီဒုက္ခတွေအကုန်ရမှာနောင်ခန္ဓာမရမှာအေးတော့မယ်ဟောအဲ့ဒီသာသမီတွေပေါ်မှာနာကြည့်တဲ့စိတ်တွေအဲ့ဒီကနေမှတခါတည်းအကုန်လုံးပြန်ဖြောက်ပြီးတော့တခါတည်းတရားပေါ်မှာပဲအဲ့32ကုဋ္ဌာသကိုပဲအပြန်ပြန်အလန်းလန်းအပြန်ပြန်အလန်းလန်းနေမနာညမနာတခါတည်းကိုညင်300ကာလပတ်လုံးတဲ့မအိပ်ဖဲနဲ့ကိုအထုတ်တာ ဒါလိုနက္ခတ်တရားတွေနဲ့ပြည့်နေတဲ့တာယာဝဲညာကြီးမှာငါအိတ်နေလို့ဘာအကျိုးရှိမှာတော့မြတ်စွာဘုရားဟောတော်မူခဲ့တဲ့တရားတွေကိုငါနေမနာညာမနာပွားတော်မယ်ဆိုပြီးတော့အဲ့လိုနဲ့နေနေညာညာပွားပြီးတော့နေတယ်အဲ့လိုနေနေညာညာပွားပြီးတော့နေရင်လည်းအဲ့ဒီမှာတရားကြတော့ဘိက္ခုနီမတရားမြတ်စွာဘုရားဓမ္မသွားပြီးတော့တရားနာကြမယ်ကဲဘိက္ခုနီမကြီးဒီမှာရင်ွယ်ဩရတဲရဲ့ တန်ကြီးရတယ်လောက်ရဲ့ဆိုတော့မှန်ပါဗျာဆိုပြီးတော့တရားကိုတတိလက်မလွတ်ဖဲနဲ့အဲ့ဒီမာရင် တခါတည်းအကုန်လုံးပြင်ဆင်နေတယ်ပြင်ဆင်နေပြီးတော့တရားကအထုတ်တယ်နော်အခုပြောသလိုပဲကြောင်းထဲမှာတရားအထုတ်လို့ကတခါတလေကြတော့မှောင်မဲပြီးတော့ဘာမှမမြင်ဘူးဆိုရင်တိုင်ကြီးကိုပတ်ပြီးတော့ဝေးဝေးလမ်းလျှောက်လို့မရလို့ဒီတိုင်ကိုပတ်ချလက်ပြီးတော့မှတ်နေတယ်အဲ့ဒီကနေမှတခါတည်းအိတ်ရှင်လို့အခန်းထဲမှာဘလို့မှနေမရဘူးအပြင်ထွက်သစ်ပင်တပင်ကိုကိုင်းပြီးတော့ အဲ့ဒီသစ်ပင်ကိုပတ်ချာလှက်လှက်လှက်လှက်ပြီးတော့ဟာဒီ32ခုတာသာကမ္မထာနေကိုအပြံမြန်အလန်းလန်းနဲ့ဆင်ញင်ခဲ့တယ်သုံးသပ်ခဲ့တယ်ပွားများခဲ့တယ်အဲ့ဒီလိုပွားများပြီးတော့သုံးသပ်ပြီးတော့နေတဲ့အချိန်မှာသူ့ရဲ့ဉာဏ်တွေကရင့်ပြီတဲ့ပွားများအထုတ်လိုက်တဲ့အခါကျတော့တမာတိတွေကတက်လာပြီလေဒါကြတဲ့ဒီ32ခုဓာတာတွေအကျဉ်းချင်းအကျဉ်းချင်းနေရောညရောနေရောညရောသုံးသပ်ပြီးတော့ပွားများနေတဲ့အခါကျတော့ ခန္ဓာကိုယ်ရအခုပြောတဲ့ယုတ်တရားကြီးတွေယုတ်ပြတ်တွေလည်းမြင်ပြီးနာမ်ပြတ်တွေလည်းမြင်လာပြီးယုတ်တရားနာမ်တရားတွေကို ဖြစ်လာတဲ့ယုတ်ရဲ့ဖြစ်တဲ့သဘောတွေတရရိပ်တဘာဝနဲ့ယုတ်ရဲ့ဖြစ်ပြနေတဲ့သဘောတွေနာမ်တရားတွေကလည်းတရရိပ်နဲ့နော်တိပိပြဲတိပိပြဲနာမ်တရားတွေကလည်းဖြစ်ပြီးတော့ပြက်နေတာဝေဒနာဆိုတဲ့နာမ်တရားလည်းဖြစ်ပြီးတော့ပြက်နေတာသူကလည်းခံစားပြီးပြက်တာပဲတင်ညာဆိုတဲ့နာမ်တရားတွေကလည်းခံတင်ညာတွေကလည်းသူကသူဖြစ်ပြီးတော့ပြက်တာပဲ သင်္ခါရဆိုတဲ့စေတနာစိတ်ဆောတဲ့သင်္ခါရတရားတွေကလောဘဒေါသမောဟဆိုတဲ့တရားတွေကလည်းဖြစ်ပြီးတော့ပြက်တာပဲ။အော်ယုတ်တရားတွေကလည်းဖြစ်ပြီးတော့ပြက်ရပါလား။နံတရားတွေကလည်းဖြစ်ပြီးတော့ပြက်ရပါလား။ဒီယုတ်တရားနံတရားတွေကဖြစ်ချင်းပြက်ချင်းဖြစ်ချင်းပြက်ချင်းပဲရှိပါလားလို့ညာနဲ့ရှုနေတော့ဥဒိယဘယညာရောက်သွားပြီ။ပထမယုံနံကွဲလာတာ။ ဩရုပ်တရားတွေအပုတ်ကြီးတွေပွားကြီးတွေဓာကြီးတွေတရေရိတ်တဖွာဝါတွေဖောက်ပြန်ပြောင်းလဲပြည့်စည်နေရတာကရုပ်တရားအဲ့ဒါကိုသွားသွားပြီးတော့သိနေရတာကနန္တရားယုတ်တရားနန္တရားကိုလည်းစီမြင်တယ်နော်။အော်ယုတ်ကြီးကသွားခြင်းစိတ်ကသွားခြင်းနဲ့ဆိုလို့ယုတ်ကြီးကလိုက်ပြီးတော့သွားနေရတယ်။စိတ်ကစားခြင်းနဲ့ဆိုရင်ယုတ်ကြီးကလိုက်ပြီးတော့စားနေရတယ်။စိတ်ကအိတ်ခြင်းနဲ့ဆိုယုတ်ကြီးကလိုက်ပြီးတော့အိတ်နေရတယ်။အော်အိတ်ခြင်းနာက အကြောင်းတရားနာငါအကြောင်းဟိုကယုတ်ကြည်ကလိုက်အေးပေးရတာကယုတ်ကအကျိုးအော်နာငါအကြောင်းယုတ်ကအကျိုးအဲ့ဒီလိုနဲ့တခါတလေကြတော့ယုတ်ကအကြောင်းနာငါအကျိုးယုတ်ကအကြောင်းဆိုတာမျက်စိနဲ့အစစ်နဲ့နဲ့ခုတိုက်လိုက်တယ်တိုက်လိုက်တဲ့အချိန်မှာတိုက်လိုက်လို့စိတ်ကသွားပြီးတော့သိရတာအဲ့ဒါကယုတ်နာယုတ်ကအကြောင်းယုတ်ကအရင်တွေ့လိုက်တာအတန်နဲ့နားနဲ့ဆိုရင်အတန်ကလည်းယုတ်နားကလည်းယုတ် အတန်ရုပ်နဲ့နာကြီးရုပ်နဲ့နှစ်ခုတိုက်လိုက်တဲ့အခါကျမှကြာတိစိတ်ကပေါ်ရတာအဲ့ဒါဒီနာကအကျိုးเนาะရုပ်ကအကြောင်းเนาะရုပ်ကအကြောင်းနာကအကျိုးစိတ်ထဲကစားခြင်းနဲ့သွားခြင်းနဲ့လာခြင်းနဲ့ကြည်ခြင်းနဲ့ဆိုလို့လိုက်ကြည့်ရရင်နာကအကြောင်းရုပ်ကအကျိုးနော်မြင်လိုက်တယ်ကြားလိုက်တယ်နားလိုက်တယ်အဲ့ဒါကိုစိတ်ကသွားပြီးတော့လိုက်ပြီးတော့ကြည်နေရတယ်သိနေရတယ်စားတာကိုသိတယ်မြင်တာကိုသိတယ် နာနာကိုသိတယ်ဆိုရင်ယုတ်ကအကြောင်းနာကအကျိုးဩအကြောင်းနဲ့အကျိုးတွေသူ့သဘောသူဆက်ဆက်ပြီးတော့ဖြစ်နေရတဲ့သဘောတွေပါလားနော်ဒီလောကကြီးကသူ့အသူအကြောင်းကြော်တဲ့အတန်တဲ့တန်ကြားတယ်၆ကလေးအတန်ကြားတယ်ဩယုတ်ကအကြောင်းနာကအကျိုးပါလားနော်ဒါတွေကနေမှဩငါတော့ဟိုနာလေးသွားခြင်းနဲ့ဟဲ့ဟောနာကအကြောင်းယုတ်ကအကျိုးစိတ်ကသွားခြင်းလို့ယုတ်ကြည်ရည်နေကိုသွားတယ်ငါအပြင်လမ်းထွက်ရှောက်ဦးမယ်ဟဲ့ အော်စိတ်ကသွားခြင်းလို့နောက်ကယုတ်ကြီးကလိုက်ပေးနေရပါလားလို့အဲ့ဒီလိုခန္ဓာကိုယ်ကြီးမှာ အကြောင်းတရားတွေအကျိုးတရားတွေကိုလည်းအပြန်ပြန်လှန်လှန်သုံးသပ်အဲ့ဒီကနေမှယုတ်တရားတွေနတ်တရားတွေကိုဖြစ်ချင်းပြက်ချင်းတွေကိုလည်းအဖမအထန္တာသုံးသပ်တော့အော်ယုတ်တရားတွေမမြဲတဲ့အနိစ္စရဲ့သဘောဆင်းရဲတဲ့ဒုက္ခရဲ့သဘောအစွန်းမြတဲ့အနတ္တရဲ့သဘောပါလားလို့ ဒီယုံနာနှစ်ပါးခန္ဓာ၅ပါးရဲ့အပေါ်မှာမပြတဲ့အနိစ္စဒုက္ခအနတ္တကိုသုံးမှတ်တော့သုံးတတ်တော့သမတနာဉာဏ်အဲ့ဒီအနေမှာအခုယုတ်တရားတွေအပေါ်မှာတခါတည်းဆင်ញံသုံးတပါများတဲ့အခါကျတော့အဲ့ဒီယုတ်တရားတွေဟာအော်ဖြစ်ပြီးတော့ပြက်နေရတဲ့သဘောတွေပဲရှိတယ်ဖြစ်ပြက်အစင်းနေသူသဘောသူဆောင်နေရပါလားလို့အဲ့ဒီဖြစ်ချင်းပြက်ချင်းတွေကိုဆင်ញံသုံးတရင်နဲ့ရှူရင်ရှူရင်နဲ့ဟော ဥရိယဘေယညာအရင်သားရောက်တဲ့အခါကျတော့ခန္ဓာကိုယ်ကြီးတွေကကြီးလာတယ်ထိန်လာတယ်လင်းလာတယ်တောက်လာတယ်ရေခဲတုံးကြီးလိုဖြစ်လာတယ်အဲ့ဒါအဲ့ဒီနေရာရောက်ချင်အဲ့ဒါတာမန်နဲ့တော့မရောက်ဘူးကြိုးသားမှရောက်မှာနော်ဦးဇင်းကတော့ခုဒီနေ့ဒီမှာအမေရိကကတော့အဲ့လောက်လုပ်ပြီလို့ကိုယ်ငါကိုအားထုတ်တာဆိုတော့မရနိုင်ဘူးဒီကတော့ဒီနေ့အဲ့ဒါစပြီအခုဝစီပိတ်ညာလောမစကားပြောရဘူးနောက်ဆုံးတရက်ပဲခွင့်ပြုမယ်ဦးဇင်းခုစီးပွဲမှာအကုန်လုံး အဲ့ဒါအားလုံးချပေးလိုက်ပြီးဟိုမှာဟိုတယောက်တရားထုတ်တဲ့တန်လေးတွေအခုအဲ့ဒါတွေဝယ်ထားတယ်အဲ့မှာကိုတန်လေးတွေနဲ့ကိုတီးတန်အဲ့မှာအကုန်သွားထိုင်ရမယ်အဲ့ဒါအကုန်လုံးဘသူနဲ့မှအဲ့ဒါစကားမပြောအောင်ဦးသိန်းအမေဖြေပဲပြောရမယ်ဘာကြောင့်လဲအဲ့ဒီတရားတွေကိုရသေးခြင်းနဲ့တရားတော်မှတွေအခုတရားတွေလည်းအထုတ်နေတာကြားလာပြီးထိုင်လို့ထိုင်နေရှူဆိုရှူတယ်မှတ်ဆိုမှတ်တယ်ဒါပဲတရားတက်လာဆိုတက်ကိုတက်မလာသေးဘူးဘာကြောင့်လဲဆရာတွေပြတာမကောင်းလို့မဟုတ်ဘူးเนาะ အဓိကကိုယ်မှာတမာရီမရှိလို့အဲ့ဒါနော်တမာရီမရှိတော့အဲ့ဒီအခုပြောတဲ့ဟာဒီမြင်လားမမြင်ဘူးတဲ့အဲ့တော့မမြင်မဲနဲ့အခုပြောသလိုပဲဟာဒီဆရာပြီးဟိုဆရာပြောင်းဟိုဆရာပြီးဒီဆရာပြောင်းပြောင်းပြောင်းပြောင်းပြောင်းကြိုက်တယ်လို့ပြောင်းဘလို့မှမရတာဘာကြောင့်တော့တမာရီမရှိလို့တရားအပြစ်လည်းမဟုတ်ဘူးဆရာအပြစ်လည်းမဟုတ်ဘူးကိုယ်အပြစ်ကိုယ်မှတမာရီမရှိလို့နော်အဲ့ဒါကြောင့်မို့ဦးဇေယျအခုဒီနေ့ကအမေရိကကိုလည်းတရားဝဲပေးတယ်ဆရာတော့ဒီမှာလည်းစခန်းကြီးဖွင့် အမေရိကလည်းစကန်ကြီးပေးဆရာတော့ဩဦးသိန်းတစ်ပါးလည်းအကုန်ရတယ်လို့ခင်ဗျားတို့ကဒီဦးသိန်းဒီတစ်ခေါက်ပေးမဲ့နေ့ကဒကမဒကာဒကမတို့ဦးသိန်းနဲ့မဆိုင်ခင်ဗျားတို့နဲ့ဆိုင်တာလို့ညနေခင်းတနေ့တစ်ချိန်မဲ့ဦးသိန်းခေါ်ပြီးတော့မေးမှာအဲ့ဒါမနေ့၄နာရီတော့ကနေည9နာရီခွဲအထိအဲ့ဒါအဲ့ဒါကိုတရားကိုပဲအဲ့ဒါအချိန်တိုင်းခေါ်ပေးနေမယ်ကိုတရားကိုပဲအဲ့ဒါဆက်တိုက်တာအဲ့ခုပေးမဲ့တမာတိကိုရအောင်ဦးဇင်းတော်ကဆို၈ရက်လောက်ဆိုလို့ရှိရင်ခုပြောတဲ့နမိတ်တွေကိုလင့်ထိန်နေအောင်အကုန်ရတာလေ အဲ့တော့အခု10ရက်စက္ကန့်9ရက်10ရက်လောက်ထိခင်ဗျားတို့ရအောင်ကြိုးစားအဲ့ဒါမကိုမလုံနိုင်ရင် ကိုမရမှာပဲအဲ့ဒီလိုနမိတ်တွေပေါ်ပြီးတော့လင်းထိန်နေတဲ့တမာတိတွေရတဲ့အခါကျဟောဒီခန္ဓာကိုယ်ကြီးကိုကြည့်ရင်အဲ့ဒါအကုန်မြင်တာနော်အဲ့ဒါကြောင့်မို့ဦးဇင်းကတော့အခုတို့အဲ့ဒါတက်တက်သားသားနဲ့အဲ့ဒါကိုယ့်အနေကိုအဲ့လိုထိုင်အမေရိကဘက်တော့ဒါအချိန်တိုင်းထိုင်ပေးရမှာပေါ့အဲ့လိုတမာတိကလည်းအိမ်ဆိုတော့ ဟိုအိမ်ကြားထဲမှာဒီတမာတိတက်ဖို့ကလည်းမလွယ်လောက်ဘူးလေအဲ့လိုလုပ်ဖို့ကလည်းเนาะအဲ့ဒါကြောင့်မို့အစဉ်ပြေဆိုလို့နောက်အမေရိကလာတဲ့အခါကျမှဦးဇင်းအဲ့လိုစနစ်တွေနဲ့ဦးဇင်းတမာတိစခန်းတွေကြီးပဲတက်တက်အဲ့ဒါတွေတက်ပေးတော့မယ်လို့ဒကာတော်မတွေတမာတိမရှိပဲနဲ့ဒီတိုင်းကိုရှုပါဒီရှုပါဆိုတော့လေအားမရလို့ပါအားမရလို့ပါเนาะပေးတာပေးနေရတာဦးဇင်းတို့အားမရဘူးဘာလို့လဲကိုပေးခြင်းနဲ့ဒီအစဉ်တွေပေးလို့မရဘူးဖြစ်နေလို့လေအဲ့ဒါကြောင့်မို့အဲ့ဒီအစဉ်တွေရအောင်ဦးဇင်းတို့ အပေးမယ်အခုသောနာထေရီဆိုတဲ့မျိုးသမီးကြီးလဲဒီညာစင်းတွေကဘယ်သူမှကြော်လို့မရဘူးเนาะဒါဥစဉ်ကစာထဲမှာတော့တိုက်ရအကုန်ပြည့်စုံမပါဘူးဒါကဥစဉ်ကမြတ်စွာဘုရားသာသနာမှာဆိုဟာဒီညာစင်းကိုကြော်ပြီးရဟနာပြည့်တဘာမှမရှိဘူးအဲ့လိုလုပ်လို့မရဘူးเนาะဖြစ်ပျက်ကမြင်းကိုမြင်ရတယ်ဖြစ်ပျက်ကမုန်းကိုမုန်းရတယ်ဖြစ်ပျက်ကဆုံးကိုဆုံးရတယ်ဆိုတာဒါကအတော်ချုပ်ပြီးပြောလိုက်တာဒီညာစင်းတွေကိုတခါတည်းပဲဒိုင်းဒိုင်းဒိုင်းဆိုပြီးတော့ ကူးတာမြန်သွားလို့တာအသေးစိတ်မသိတာဒီညာတွေကသူတို့အကုန်ပေါ်ရတာနော်ဥရိယဗျာညာတွေကိုလည်းပေါ်ရတယ်ဖြစ်ပျက်တွေကိုလည်းမြင်ရတယ်အဲ့ဒီလိုတမာရီတွေအားကောင်းပြီးတော့ဖြစ်ပျက်တွေမြင်တဲ့အခါကျတော့မမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကယောသဝတ္တတတံဇီဝေအပတံဓမ္မမုဒ္ဓမံဧကဟံဇီဝေတံတေယောပတ္တတောဓမ္မမုဒ္ဓမံမြတ်စွာဘုရားက သိတယ်သဗ္ဗညုတရွှေညံတော်သခင်ဘုရားရှင်ကိုတော်မြတ်ကြီးကအော်ငါရဲ့သမီးတော်ကြီးသမီးတော်ကြီးဒီနေ့တော့ငါသမီးတော်ကြီးတမာတိတွေအချိန်တွေတက်လာပြီညံနေထက်လာပြီငါရဲ့သမီးတော်ကြီးကိုငါဒီချိန်လှမ်းပြီးတော့တရားပေးမှာပဲဆိုပြီးတော့ချစ်သမီးတဲ့အသက်တရားပင်နေပင်နေရညာတော်လည်းပဲလောကုတ္တရာတရားမတရားဖို့တရားမရတဲ့ပုဂ္ဂိုလ်အတွက်နေဖို့ တန်ဖိုးမရှိပါဘူးတဲ့တနေ့တရက်တနန်းနဲ့မြနေရပြီနေရညာဆိုလဲလောကုတ္တရာကိုတရားကိုပါဆိုတဲ့အဲ့ဒီတရားတွေကိုသိထားတဲ့ပုဂ္ဂိုလ်မှသာလျင်တနေ့နေရလဲနေရကျိုးနတ်တာတရက်နေရလဲနေရကျိုးနတ်တာချစ်သမီးအဲ့ဒါကြောင့်မို့ကိုယ့်ရဲ့ခန္ဓာကိုယ်မှာညံဆိုင်ပြီးတော့အဲ့ဒီတရားတွေကိုဆင်ញင်မဲ့တရားတွေဖို့တရားတွေရအောင်ရှုသမီးရဲ့ဆိုပြီးတော့တခါတည်းမြတ်စွာဘုရားကရောင်ကြီးတော်နဲ့ လွတ်ပြီးတော့မှတခါတည်းရှေ့ကနေတရားလမ်းပြပေးလိုက်တယ်ဒီကလည်းဘလို့လောက်ထားလဲဆိုဒီကလည်းကျင့်ထားလို့နော်တမာရီကတက်လာပါရမီကကဘာတသိမ့်ဖြည့်ခဲ့တဲ့ပါရမီအဟုန်ရဲ့ဒီမှာတခါတည်းနေမနာညမနာညင်သုံးညံကာလပတ်လုံးသုံးသတ်နှစ်ကွထာသာကမ္မထမ်းကြီးကိုအပြင်းပြန်လန်သုံးသတ်နေတာညင်သုံးညံကာလပတ်လုံးဒီသုံးသတ်ကွထာသာကမ္မထမ်းကြီးကိုနေရောညရောသုံးသတ်နေတော့တမာရီတွေကတက်လာတယ် ယုံနံတွေပိုင်းခြားသိလာတယ်အကြောင်းကျိုးတွေဆင်ញင်သုံးသပ်နိုင်လာတယ်နော်အဲ့ဒီကနေမှဖြစ်ပျက်တွေမြင်လာပြီးတော့မှအဲ့ဒီဖြစ်ပျက်တွေမြင်ပြီးတော့ဖြစ်ပျက်တွေမုံဟောဖြစ်ပျက်တွေကဥဒိယပယညာနော်ဘင်္ဂညာအဖြစ်တွေအပြက်တွေကဥဒိယပယညာဘင်္ဂညာဆိုအပြက်ကြီးပဲတက်တက်ပဲမြင်နေတော့အဲ့တော့ဘင်္ဂညာဘယညာအာရိယနဝညာနိဗ္ဗိဏညာဆိုတဲ့အဲ့ဒီညာတွေကဒုက္ခလက္ခဏာညာနေ အဲ့ဒီညာနေကြတော့အော်ဒီခန္ဓာကိုယ်ယူယွန်တရားကြီးလို့မြင်လာတယ်မုံတရားကြီးလို့မြင်လာကြည့်ကိုမကြည့်ကျင်တော့တာအဲ့ဒီတရားမြင်ပြီးတော့ဒီအတုပကြီးတွေပေါ်နေတဲ့အချိန်ကာလမှာလေအဲ့ဒီခန္ဓာကြီးကိုလိုးကိုမလိုချင်တော့အာဒီခန္ဓာကိုယ်ကြီးကယွန်တရားကြီးပါလားဆက်ဆုပ်ဆရာကြီးပါလားတမာတိတွေကအားကောင်းတဲ့အခါကျတော့နေကင်းဆွမ်းစားပြီးအားထုတ်တစ်ခါညနေရောက်တော့ဟာချိန်လေးရတယ်ကုန်းနဲ့မြန်လိုက်တာတခါတည်းအိတ်ချိန်ကရောက်သွားပြန်ပြီ တမာရီကမကောက်တော့တဏှာကြီးလေးကိုလူလိုက်လှိမ့်လိုက်လွန်လိုက်ဟိုရောက်ဒီရောက်တမာရီမှမရှိတာကိုကိုကတမာရီကတက်လာပြီဆိုတဲ့အခါကျတော့ခန္ဓာကိုယ်ကမရဘူးအဲ့ဒီအချိန်ကျတော့ခါနဲ့ထိုင်နေထိုင်နေရတာခုပြောသလိုမျက်စိဖွင့်လိုက်ရင်နှစ်နာရီဆိုတော့ဖြတ်ဟာဘယ်အချိန်မှဘလို့ပြီးသွားတယ်လဲအောင်းမိနေရတယ်အာတခါတည်းခုပြောသလိုလင်းကနာရီလောက်ထိုင်လိုက်သူကနဲ့သူအချိန်နေအာအာယုံမနဲ့၄နာရီရနေထားတယ်ဟိုဘက်အာယုံသောစားကိုမစားကျင်တော့ဟာတော်နေတရားလေး နည်းနည်းလေးရောဒေါင်းဒေါင်းဒေါင်းဟောစားကြည့်နေလဲခောက်ခောက်ပြန်ပြီတော်ပြီတထစားတော်ပြီဟောစိတ်ကအဲ့လိုတွေကိုဖြစ်လာတမာတိတွေကတက်လာတဲ့အခါကျတော့ခန္ဓာကိုယ်ကြီးတွေဘယ်ရအပေါ်မှာလဲအပြစ်တွေကမြင်လာတယ်ယွန်တရားတွေဆက်ဆုပ်စရာတွေပုတ်တာတွေပွားတာတွေအကုန်လုံးကိုမြင်တယ်အဲ့လိုမြင်ပြီးတော့မှခန္ဓာကိုယ်ကြီးပေါ်ကနေမှဖြစ်ပျက်တွေကိုမြင်လာတယ်နောက်ဆုံးတော့အဲ့ဒီဖြစ်ရုပ်တရားနံတရားတွေရဲ့ အကုန်လုံးဖြစ်ပျက်တဲ့ရဲ့ပေါ်မှာမုံသွားတယ်နောက်ဆုံးဖြစ်ပျက်ချုပ်ဆုံးတဲ့နေရာရောက်တယ်အဲ့ဒီလိုနဲ့မြတ်စွာဘုရားကဒီတရားကိုဟောပြီးတော့တရားပေးလိုက်တဲ့အချိန်မှာသောနာထေရီအမျိုးသမီးသည်ယဟန္တာဖြစ်ခဲ့လေပြီသောနာထေရီမှာယဟန္တာဖြစ်သွားပြီတဲ့ဘယ်တရားနဲ့ယဟန္တာဖြစ်တော့ဟောဒီ32ခုထာသနဲ့ဖြစ်တာတရားဓမ္မတို့ တရားတွေလည်းအထုတ်ပါတယ်လောဘကလည်းမနေသေးဘူးဒေါသကလည်းမနေသေးဘူးမောဟလည်းမနေသေးဘူးဆိုရင်တော့ဒီကမ္မထန်တွေများများအထုတ်ရမယ်နော်ကိုယ့်ရဲ့တန်တမာတရားတွေအထုတ်ရင်အထုတ်ရင်နဲ့ဒေါသတွေဘလောက်ထိနဲလာပြီလဲလောဘတွေဘလောက်ထိနဲလာပြီလဲလို့ကိုကိုကိုပြန်ပြီးတော့သုံးသပ်ပါဆင်ញင်ပါလောဘတွေနဲနဲလာပြီဒေါသတွေနဲနဲလာပြီဆိုလို့ရှိရင်ဦးဇင်းတို့တရားတော်မတွေငါတရားအထုတ်တာတက်ပြီ အဲ့လိုမှမဟုတ်ဘဲနဲ့ကြောင်းသွားတော့တရားတော်အထုတ်တာပြီးပြန်ရောက်ညီနဲ့ရံပြစ်ဟာသမီးနဲ့ရံပြစ်သားနဲ့ရံပြစ်ဒါကဦးဇင်းတခါတရားပြောတယ်ဖုံဖုံဗျာဒီတော့အမေကရိတ်တာမသွားခင်တော့အဲ့လိုမဟုတ်ဘူးဗျာရိတ်တာပြန်လာမှာပိုဆိုးလာမှာမသိဘူးတဲ့အမမေအစကတည်းသူ့ပြီးသားရှိလို့ပေါ်တာပါသူ့ပြီးသားရှိပေါ်မှာပဲเนาะရိတ်တာသွားတော့မဟုတ်ဘူးရိတ်တာသွားရော့တော့လာရပါလေ အဲ့တော့ဘေးကလူကတရားအမထုတ်သေးခင်နဲ့တရားထုတ်ပြီးဆိုရင်ပိုကြည့်တာပေါ့နော်တရားအမထုတ်ခင်တော့ကဟဲ့ပြောမယ်ဆိုမယ်တော့ကတော့အော်သူတရားမရှိလို့ဆိုနေတာကိုနောက်ကြတော့တရားတွေလည်းအထုတ်ပါရတဲ့ဟာအပြောအကြံအဆဲအကြံပြောတော့တော့လည်းရိတ်တာပဲဘလို့ပါလဲဖြစ်လာပြီတော့ထင်သေးလားအဲ့တော့ဦးဇင်းတို့တွေတရားပြတယ်တရားဟောတယ်တရားနာတယ်ဆိုတာသတိထားကြရတာပေါ့နော်သူများကဲမခံရအောင်ကလည်းလောက်ရမှာအဲ့တော့အဓိကကတော့သူများကဲခံရတာထက် ကိုယ့်ရဲ့တန်တာမှာလောဘတွေငြိမ့်ဖို့ဒေါသတွေငြိမ့်ဖို့မောဟတွေငြိမ့်ဖို့ကအရေးကြီးတယ်ဥဒ္ဒနောဒကာတော်မတွေလောဘတွေမငြိမ့်ဘူးဒေါသတွေမငြိမ့်ဘူးမောဟတွေမငြိမ့်ဘူးဆိုရင်တော့ကိုယ့်ရဲ့တန်တာမှာမဖို့နဲ့အဝေးကြီးနော်ဒါကြောင့်မို့လောဘတွေငြိမ့်ဖို့ဒေါသတွေငြိမ့်ဖို့ကလည်းတဖြည်းဖြည်းချင်းအထုတ်နေရအထုတ်ရင်အထုတ်ရင်နဲ့ကိုယ့်ရဲ့ခန္ဓာကိုယ်မှာညာနေရသက်ဝင်သက်ဝင်သက်ဝင်လာပြီးတော့မှတခါတည်းအဲ့ဒီမှာ အာလောဘလေးတွေဖြစ်ပေါ်ရင်လည်းတန်းသိတယ်ဒေါသလေးတွေဖြစ်ပေါ်ရင်လည်းသိတယ်အဲစိတ်ထဲမှာသိပြီးသူ့ကိုယက်တအောင်လုပ်တော့နှုတ်နဲ့မပြောဖြစ်တော့ဘူးပေါ့နှုတ်ကနေပြီးတော့ယက်တအောင်လုပ်နိုင်လိုက်ရင်ကာယကံမြောက်မဖြစ်တော့ဘူးပေါ့အဲ့ဒါမျိုးနဲ့အစင်းစင်းအစင်းစင်းနဲ့ထိမ့်သွားတာတဲ့ထိမ့်သွားတာတဲ့နော်ဒါကြောင့်မို့အခုသောနာထေရီမကြီးရဲ့ဘဝကိုအကြပြီးတော့ဥဒ္ဒနောဒကာတော်မတွေကလည်းအော်အသက်ကြီးမှာတရားမရနိုင်ဘူးမိုးကောင်မှာထွန်မချကြနဲ့ဆိုတာတကယ်တမ်းကတော့ အမြဲတမ်းပြောလို့မရဘူးเนาะမိတွေတော်ဂေါတမီကြီးသင်္ဃဝတ်တဲ့အချိန်ကျတော့အသက်80 80အရွယ်ကြီးပဲဟောမိတွေတော်ဂေါတမီကြီးတို့เนาะရသော်ဘုရား30နဲ့အဲ9နှစ်ဘုရားဖြစ်ပြီးတဲ့နောက်ပိုင်းမှာသူတို့ဘဝတဲ့အချိန်ဆိုတော့မိတွေတော်ဂေါတမီတို့ကအသက်80 80ဖြစ်ပြီးမိတွေတော်ဂေါတမီကြီးကလည်းရှင်မယားရှင်မယားဟောတဲ့တရားကိုတပည့်တော်နာယူပြီးတော့ တပါတယ်အေးချမ်းတဲ့နေရာလေးကိုစိတ်စိတ်ငြိမ်ငြိမ်လေးကပ်ရောက်ပြီးတော့တပြီတော့ရှုတော့မယ်ဖះဆိုရှုရင်းနဲ့ဟောသူလည်းပဲယဟနာဖြစ်ရတယ်နော်အခုသောနာထေတိမာကြီးလည်း90 80အရွယ်ကြီးလောကရန်တရားတွေကိုယင်ဆိုင်ပြီးတော့လောကရန်တရားတွေကိုအရှုံးမပေးဘဲနဲ့နော်အော်ဘလို့ပဲကြုံရကြုံရငါရတရားနဲ့ငါနေနေအောင်နေတော့မယ်လို့သားစိတ်တွေသမီးစိတ်တွေစိုးရိမ်စိတ်တွေပူလောင်စိတ်တွေမခံကျင်စိတ်တွေဒေါသတွေအကုန်ဖျောက် အဲ့ဒီစိတ်တွေအကုန်ဖြောက်ပြီးတော့မှတခါတည်းနေနေညညဟောဒီ32ခုဒါသကမ္မထမ်းကြီးကို အလွတ်ကျက်ရအောင်ဆောင်ရအောင်ဆောင်အလွတ်ကျက်ပြီးတော့အဲ့ဒီ32ခုဒါသကမ္မထမ်းကြီးကိုအပြာမြန်အလာလာနေရောညာရောဆင်ញင်သုံးသပ်လိုက်တာယဟန္တာဖြစ်တယ်အဲ့တော့ဦးဇင်းတို့ဒီနေ့အလုံးကိုပြန်ပြီးတော့ခြုံကြည့်ရရင်ဦးဇင်းတို့အဲ့ဒီသောနာထေရီမာကြီးဟာနောက်ဆုံးရောက်တော့ အာရတ္တဝိရိယတဲ့ဘိက္ခုနီမတွေဓမ္မဝိရိယထက်သန်တဲ့နေရာမှာအသာဆုံးအမြတ်ဆုံးဆိုတဲ့ဝိရိယကြီးကို ပေးခဲ့တယ်အတရက်ဘွယ်တူးကြီးကို ပေးခဲ့တယ်ည300ပတ်လုံးတရားကိုမရမချင်းငါလုံမယ်ဆိုတဲ့အဲ့ဒီစိတ်နဲ့ကိုတခါတည်းနေနေညညတခါတည်းအခုပြောသလိုတခါတည်းတိုင်တွေကိုကင်ပြီးတော့လမ်းလျှောက်တစ်ပင်တွေကင်လမ်းလျှောက်ပြီးတော့ နိမနာညာနိမနာညာမနာကြီးကိုပွားများအထုတ်ခဲ့လို့ဟောတန်တရာဝုတ်ကလွတ်သွားပြီဣတရက်ရသွားပြီတဲ့နော်သူ့ရဲ့ဘဝဇာကြောင်းကိုအလုံးချုံကြည့်ပြီးတော့ဩဦးဇင်းတို့တွေလည်းအသက်ရွယ်ကြီးလို့ပေါ့ငါတော့ချော့တော့မယ်လို့မလျှော့နဲ့ဒကာဓမ္မတို့ဇွဲမလျှော့နဲ့ရှက်ခက်ကလည်းဒီလိုပဲကိုတရားအထုတ်ဖို့ရပဲအရေးကြီးတယ်ကိုယ့်ရဲ့အိမ်မှာတနေ့တနေ့ငါတော့တရားတွေအထုတ်အောင်မှတရားတွေနာအောင်မှတရားတွေကျင့်အောင်မှဆိုပြီးတော့တနေ့တနေ့ နော်တကယ်တမ်းကတော့ခက်တာမဟုတ်ပါဘူးတရားဆိုတာအခုတသပင်းစကကမ္မထံဆိုတဲ့အခုပြောတဲ့၅မျိုးရှေ့က၅မျိုးလောက်လေးကိုပဲရရင်ရှေ့က၅မျိုးနဲ့ကြင့်ပြီးတော့ယဟနာဖြစ်သွားတယ်အများကြီးပါပဲနော်32ကုဋ္ဌသာအကုန်လုံးဟိုတပည့်တော်တော့မမှတ်နိုင်တော့ဘူးဖေဟာနော်ဆံမင်းရှိတယ်မွင်းညင်းရှိတယ်နော်နောက်ဘာရှိလဲခြေသေးလက်သေးရှိတယ်နောက်သွားရှိတယ်နောက်ပြီးတော့အရေကွန်ဆိုတဲ့ခန္ဓာကိုယ်မှာဖုံးလွှမ်းတာအရေတွေရှိတယ် အဲ့ဒါကိုတဆပင်စကကမ္မထံလို့ခေါ်တယ်။အော်ဒီဆပင်နေရာလားငါကိုလည်းမဟုတ်ပါလားငါဥစားလည်းမဟုတ်ပါလားယွန်တရားဆက်ဆုပ်စရာကြီးပါလားလို့အဲ့ဒီဆပင်ပေါ်မှာအကျဉ်းကြီးအကျဉ်းကြီးယွန်တရားဆက်ဆုပ်စရာတွေကိုကွာဒီငါခန္ဓာကိုယ်ပေါ်မှာပေါက်နေတဲ့မွေညင်ပေါက်တွေဟာယွန်တရားတွေပါလားဆက်ဆုပ်စရာတွေပါလားငါကိုလည်းမဟုတ်ပါလားငါဥစားလည်းမဟုတ်ပါလားငါလည်းမပိုင်ပါလားလို့ကွာနော်ခြေသက်တွေလက်သက်တွေဟာငါကိုလည်းမဟုတ်ငါဥစားလည်းမဟုတ်ငါလည်းမဟုတ်ယွန်တရားဆက်ဆုပ်စရာပွဲရှိပါလားလို့ကွာ သွားတွေကလည်းငါကိုလည်းမဟုတ်ငါဥစားလည်းမဟုတ်ငါလည်းမဟုတ်ယွန်တရားဆက်ဆုပ်ဆရာကြီးပဲရှိပါလားအရေကွန်အပေါ်မှာရှိနေတဲ့အရေတို့အရေပါတွေကလည်းဒီအရေတွေကလည်းငါကိုလည်းမဟုတ်ဘူးငါဥစားလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားတကယ်တော့ယွန်တရားဆက်ဆုပ်ဆရာတွေပဲရှိပါလားလို့အဲ့ဒီ၅မျိုးကိုတစပင်စကကမ္မထံအဲ့ဒီကမ္မထံနဲ့လဲပေါက်မြောက်သွားတဲ့ပုံကိုယ်တွေအများကြီးပါပဲအဲ့ဒါကိုစဉ္ញံသုံးသပ် အကြိမ်ကြိမ်ဆင်းញင်းရင်ဆင်းញင်းရင်နဲ့ညာနေကရင့်ကျက်လာရင်တမာတိတွေတက်လာမယ်တမာတိတွေတက်လာရင်အဲ့ဒီမျက်စိမိတ်ရင်နဲ့အဲ့ဒီခန္ဓာကိုယ်ကြီးထဲမှာဦးတွေလည်းမြင်လာရတယ်သွားတွေလည်းမြင်လာရတယ်မှုင်းချင်းပေါင်လေးတွေလည်းမြင်လာရတယ်စပင်တွေလည်းမြင်လာရတယ်ဟောအကုန်လုံးကိုအဲ့ဒါမျိုးမြင်လာတာသူကသူတမာတိတွေတက်တော့မှအဲ့ဒီကြတော့ခန္ဓာကိုယ်ကြီးကပုံကြီးတွေအပွားကြီးတွေယွန်စရာကြီးတွေဆက်ဆုပ်စရာကြီးတွေအကုန်မြင်ရတဲ့အခါကျတော့ အော်ဒီခန္ဓာကိုယ်ကြီးကငါ့ကိုငါ့ကိုလို့လုပ်ကြတာတကယ်တမ်းကြောင့်ယွန်တရားကြီးပါလားဆက်ဆုပ်ဆရာကြီးပဲရှိပါလားဘာတခုမှအနှစ်သာရမရှိပါလားယွန်တရားဆက်ဆုပ်ဆရာတွေပဲရှိပါလားလို့ယွန်တရားဆက်ဆုပ်ဆရာတွေကိုအကြိမ်ကြိမ်ဖမ်းမှန်းတတ်တာအတုပကမ္မထံကနေရှူသွားရင်လည်းဟိုဘက်မှာဖြစ်ပြက်တွေမြင်မဲ့ဖြစ်ပြက်တွေမုံမဲ့ဖြစ်ပြက်တွေဆုံးနေဆိုပြီးတော့နိဗ္ဗာန်ကိုရနိုင်ပါတယ်တဲ့ဒါကြောင့်သောနာထေရီဘိက္ခုနီမကြီးကို အာကြပြီးတော့ငါတို့လည်းပဲမချွဲမချော်သောဇွဲလုံးလာဝိရိယနဲ့နေ့စဉ်နေ့တိုင်းဤကဲ့သို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့သာသနာတော်ကြီးထဲမှာနော်ဤကဲ့သို့သောမြင့်မြတ်တဲ့တရားတွေကြာနာခွင့်ရခဲ့ပြီနာယူခွင့်ရခဲ့ပြီကြင့်ကြံခွင့်ရခဲ့ပြီဒီလိုအကျင့်မျိုးတွေဘုရားရှင်ကိုရောမြတ်ကြီးပွင့်လို့သာလင်ကြားရတာနာရတာအဲ့ဒီလိုမှမဟုတ်ရင်ဘယ်တော့မှသိရမှာမဟုတ်ဘူးတဲ့ဒါကြောင့်မို့ ဥဇင်းတို့ဒကာဒကမအပေါင်းသူတော်ကောင်းတို့တွေသည်သောနာထေရီမာကြီးကိုအာကြပြီးတကာလဘလို့လောကရန်တွေပဲယင်ဆိုင်ရယင်ဆိုင်ရအကောင်းဖြစ်အောင်ဘဝကိုယူလောကရန်ယင်ဆိုင်ရတဲ့အခါကျတော့တုံ့ပြန်ပြီးတော့အဆိုးတွေလှုပ်လိုက်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကရှုံးတော့တာပဲအဲ့ဒီလောကရန်ကိုခုတုံးလှုပ်ပြီးတော့လောကရန်ကိုခြေကုန်နင်းပြီးတော့အဲ့ဒီလောကရန်ရဲ့အပေါ်မှာ အောင်မြင်အောင် လုပ်နိုင်တဲ့ပုဂ္ဂိုလ်မှတကယ်သူတော်ကောင်း ဘူးတဲ့တကက်မြတ်တဲ့ပုဂ္ဂိုလ်အခုသောနာထေရီမကြီးဟာသားတွေသမီးတွေကိုရွက်ဆောင်ပြီးတော့သွားရံဖြစ်မနေတော့ပဲနဲ့ခြေဦးနဲ့တူတဲ့ရာကိုထွက်လာပြီးတော့ငါရဲ့ဘုရားငါကြိုးစားမယ်ဆိုပြီးတော့သူကြိုးစားလိုက်လို့ဖရာရှင်ကိုရောမြတ်ကြီးရဲ့အမိကောင်းလည်းရလို့မိတွေတော်ဂေါတမီကြီးတို့ရဲ့အမိကောင်းလည်းရလို့ပါရမီကလည်းကဘာတသိမ့်တိတိဖြည့်ထားတဲ့ပါရမီအဟုန်ကလည်းရှိတဲ့အခါကျတော့ယဟန္တာဖြစ်လို့ဟိုဒုက္ခတွေငြိမ့်ပြီနာဒုက္ခတွေငြိမ့်ပြီ သေခြင်းဒုက္ခတွေငြိမ့်ပြီနောင်ဘဝမရှိတော့နောင်သားနောင်သမီးမရနိုင်တော့ဘူးနောင်သားသမီးမရရင်နောင်သားသမီးတွေကဒုက္ခပေးနိုင်သေးလားမပေးနိုင်တော့ဘူးတဲ့အဲ့ဒါကြောင့်မို့သူများကိုအပြစ်မတင်နဲ့တဲ့ဖြစ်သည်များအကြောင်းဟာကို့ကြောင့်ဟာဒီခန္ဓာကိုယ်ကြီးရအောင်လုပ်ခဲ့လို့အဲ့ဒီဒုက္ခတွေရတာအခုနော်ဘဟုပုတ်တိကထေရီဆိုဘဟုပုတ်တိကဆိုသာသမီများလို့သာသမီ10ယောက် တဲ့เนาะအဲ့ဒီသာသမီ10ယောက်ရဲ့အမေဖေဖြစ်လို့အဲ့ဒါကြောင့်မို့ဘဟုပုတ္တိကသူ့ရဲ့နာမည်ကသောနာဘဟုပုတ္တိက သောနာထေရီဆိုပြီးတော့တခါတည်းအသက်ကြီးမှ ပြင်းပြင်းထန်ထန်လုံလာအထုတ်တဲ့နေရာမှာမတရားပုတရားတွေနဲ့ရပြီးတော့အစ်တရက်တွေရခဲ့တဲ့ပုဂ္ဂိုလ်ကြီးအဲ့ဒီသောနာထေရီရဲ့ဘဝတွေကို ကြည့်ပြီးတော့လောကရန်တွေပေါ်မှာအကောင်ဖြစ်အောင်လုပ်ခဲ့တယ်ကြိုးစားတဲ့နေရာမှာ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 Satipatthya.